ဒီနေ့က2022ခုနှစ်ဇူလိုင်လ1ရက်တောက်ကြနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလစဉ်သဘောတရားရေးဟာအပိုင်း184တုံးချကျင်လံမြတ်ပဋ္ဌာန်းပိုင်းကအာရမဏပစ္စည်းပြောနေဒီနေ့ဆို3ရက်မြောက်နေ့ပေါ့အာရမဏပစ္စည်းကိုဆက်လက်ပြီးနာကြလေ့လာကြရအောင်နော်ပြီးတော့ အာရမဏပစ္စည်းပါဠိလေးနဲ့ပါဠိလေးလည်းကြည့်မယ်နော် ပါဠိလေးနဲ့ဘုန်းကြီးတို့ဒီအာရမဏပစ္စည်းအချင်းချုပ်ပြထားတဲ့တရားလေးတွေရှိတာပေါ့နော်အဲဒီဟာလေးနှစ်ခုရှင်းပြီးတော့ကြည့်မယ်မှကြည့်လိုက်နော်ပထမဘုရားကဒီဘက်ကမဆုကပေါ်တင်လာပေါ့နော်အာရမဏပစ္စည်းကိုတော့ကျန်အဲဟုတ်ပြီတရားပဲ ဒီနှစ်ခုရှင်းကြည့်မယ်နော်ဘုရားကဝီတီဗီလေးနဲ့လည်းပတ်သက်ပြီးမှတ်ထားမယ်နော်ဒီမျက်စိကိုဆင်းတဲ့ယူပါယုံတရားမျက်စိနဲ့တိုက်ဆိုင်လာတဲ့ခါမှာမြင်သိစိတ်ကဖြစ်တာမြင်သိစိတ်ဆိုရလဲသူတကူလည်းဖြစ်တာမို့စိတ်ဖြင့်စေတသိက်တရားဖြစ်တာအဲကြောင့်မို့အာယုံအာရမဏိကနော်ဒီမှာတော့ပစ္စည်း ဒီမှာတော့ပဋ္ဌာန်းသုံးသုံးရင်ဒါပစ္စယုတ်ပံပေါ့နော် သူရိုက်တာကြာသွားတယ်ဒါလေးပစ္စယုတ်ပံမှတ်တာအာယုံအာရမဏိကပစ္စည်းပစ္စယုတ်ပံပစ္စယုတ်ပံပစ္စယုတ်ပံနော်ပြီးတော့အကြောင်းအကျိုးပေါ့ဒီလိုမှတ်ထားမယ်နော်အဲ့မှာတခါတည်းပါဠိလဲရွတ်တော့ကိုမျက်စိနဲ့ဆင်းယူပါရုံနဲ့တိုက်ဆိုင်လာဒီအာယုံကိုအကြောင်းပြုပြီးတော့ မြင်သိစိတ်ကဖြစ်သွားတယ်။အဲဒီရှိအာယုံလေးကပစ္စုပန်တဲ့တဲ့အာယုံဖြစ်တဲ့အတွက်ရူပါယရဏံဒါအကြောင်းပေါ့။ဒီအာယုံရှိလို့ဟိုကကြည့်မိတာအာယုံမရှိကွာမကြည့်မိမြင်သိစိတ်မဖြစ်ဘူး။အဲကြောင့်ရူပါယရဏံကအကြောင်းဒီနာခဏရရူပါယရဏံအကြောင်းပြီးတော့မှဒီအာယုံအကြောင်းပြုပြီးတော့မြင်သိစိတ်ကဖြစ်လာ သက္ကိုညာနာဓာတုယကောင်းတာတွေမြင်မယ်မကောင်းတာတွေမြင်မယ်နှစ်ခုရှိတာဒါဟုတ်ဖျောက်ကလည်းသက္ကိုဉဏ်တွေကိုသက္ကိုညာနာဓာတုယသက္ကိုညာနာဓာဆိုတာနှစ်ပါးရှိတာသက္ကိုဉဏ်တွေပေါ့နော်အဲ့ဒီစိတ်ကလည်းသူတကူလည်းဖြစ်တာပေါ့သူနဲ့တူတပ္ပစိတ်တာနာစိတ်တွေခုနှစ်ပါးဒါလည်းပါလာအဲ့တော့ရွတ်ချင်းပရမရူပိုင်းနာခန္ဓာယတာအကြောင်းပြီးတော့ သက္ကိုညာနာဓာတုယဒီနောက်ကဒီသုံးခုဒီဟာတွေကပေါင်းရလို့ရတာအကျိုးအကျိုးအရာတွေပေါ့နော်သက္ကိုညာနာဓာတုယတန်တံပြုရကနိစ္စဓမ္မနာသက္ကိုညာနာဓာတုယသက္ကိုညာတွေကိုဆိုလိုတယ်တန်တံပြုရကနိစ္စဓမ္မနာဆိုတာတပ္ပစိတ်တာနာဒီစိတ်နဲ့အတူဖြစ်တဲ့စေတသိက်တွေလို့ဆိုလိုပါအဲ့ဒါ ဒီအာယုံနဲ့ဒီစိတ်တွေဟာအာရမဏပစ္စယတတ္တိအနေနဲ့ကျေစုပြုပြီးတော့မြင်သိစိတ်ဖြစ်သွားတာဒါကိုပြောတယ်ပေါ့နော်အခုဘုန်းကြီးတန်နားထောင်နေကြတယ်အတန်ကိုကလည်းနားလည်းကောင်းမှအတန်နဲ့နားပေါင်းစုံတိုက်ဆိုင်မိလာတယ်ကပါပြီကြားသိစိတ်ဖြစ်ပါဒါအခုဘုန်းကြီးရဲ့အတန်ဓာတ်ရိုက်အတန်နားထောင်နေပစ္စုပန်တတယုံခေါ်တယ် အဲ့ဒီပိစုပန်တတာယုံလေးအကြောင်းအကြောင်းဆိုတော့အကြောင်းပါဠိကတတ်တတ်ရှိပါတယ်တတာယနာခဏရမယ်အကျိုးကဒီတတာယုံကိုအကြောင်းပြုပြီးတော့ဒီအာယုံလေးအတန်အာယုံလေးကိုအကြောင်းပြုပြီးတော့ဈာတိစိတ်ဖြစ်တယ်ကောင်းတာတွေကြားမယ်ဒီတန်တကယ်လို့မကောင်းတဲ့အတန်တွေကြားအဲ့ဒါကြောင့်သောတာဝဉ္ဉ္တွေးပေါ့ဈာတိစိတ်ကနှစ်မျိုး သောတာဝိညာဉ်တွေကိုဘုရားဘယ်လိုလဲသောတာဝိညာဏဓာတုယဒါအကျိုးစိတ်ဒီစိတ်ကသူတခုတည်းဖြစ်တာမဟုတ်စေတသိက်တွေပါဖြစ်တယ်သူတို့နှစ်ခုပေါင်းတွဲပြီးရှုလို့ရပါလားသောတာဝိညာဏဓာတုယတံသမြုပ်တကနိစ္စဓမ္မနံလို့တန်ရှုလို့ရဒါမှသောတာဝိညာဏဓာတုယမောလို့ရင်တံသမြုပ်တကနိစ္စဓမ္မနံအခဏရပါဒီလိုလဲရှုလို့ရပါ အာရမဏပစ္စေနာပစ္စအာရမဏပစ္စယတတ္တိဖြင့်ကျေစုပြုလို့ဒီဇာတိစိတ်ဆိုဖြစ်ပေါ်လာတယ်ဒီလိုမှတ်ထားမယ်နော်။နောက်အနတ်အနတ်အနတ်အာယုန်တစ်ခုကွာရလာပြီဆိုရင်အနတ်တိစိတ်ဖြစ်တယ်။အနတ်ကလည်းကောင်းတဲ့နာရှိတယ်မကောင်းတဲ့နာရှိတယ်နော်။ကောင်းတဲ့နာရရင်ကောင်းတဲ့ဝိညာဉ်စိတ်ပေါ့နော်ကုသလဝိဘက်ခေါ်တယ်မကောင်းတဲ့နာကြအကုသဝိဘက်ပေါ့ဒါကြောင့်ခန္ဓာဝိညာဉ်ထွေရှိတယ်။ ပစ္စုပန်ခန္ဓာယောနေကိုအာယုံပြုပြီးတော့ခန္ဓာဝိညာဉ်စိတ်စေတသိက်တွေဟာအာရမဏတ္တိဖြစ်နေကျေစုပြုပြီးဖြစ်ပေါ်လာတယ်ဒါမျိုးပါတယ်ဒါကြောင့်သူကလည်းခွဲရုံပဲခန္ဓာယရဏံခဏယံခန္ဓာဝိညာဏဓာတုယတံတံပြုတ်တကနေစဓမ္မနံစိတ်ထဲမှာမြင်လာရှေ့အကြောင်းနောက်ကကြိုရှေ့အကြောင်းနောက်ကကြိုဒီလိုလေးခွဲပြီးတော့ ကြောင်းကျိုးကိုဗာပစ္စယတတ္တိနဲ့အာယုံပြုဖြစ်သွားတယ်ဆိုတော့အာရမဏပစ္စယတတ္တိနဲ့အာယုံပြုပြီးဖြစ်အာရမဏပစ္စယတတ္တိကျေစုပြုလို့ဖြစ်ပေါ်လာရတ္တယနာဇေဝဝိညာဏဓာတုယကိုမှစားเสียနော်ရှင်စားเสียနေလည်းရှိမယ်ရှာအကြည်တကလည်းကောင်းမှာပေါ့နော်ဒီနှစ်ခုပေါင်းစုံမှဖြစ်တယ်ရှာကြည်တလေးပေါ်မှာ စားစရာလေးထည့်ပြီးစားတဲ့အခါကျတော့ကောင်းတာတွေစားတဲ့အခါရှိတယ်မကောင်းတာတွေစားတဲ့အခါရှိတယ်နှမျိုးပေါ့ကောင်းတာတွေစားရင် ကောင်းတဲ့ဝိညာဉ်စိတ်မကောင်းတဲ့စားရင် မကောင်းတဲ့ဝိညာဉ်စိတ်ဒါကြောင့်ဝိညာဉ်စိတ်ကနှမျိုးဖြစ်တယ်ဒီစားနေတဲ့ခိုက်တာမှာဒီဟာလေးအာယုံပြုပြီးတော့နော်စားအဲဒါကြောင့်မို့ရတာယနာဒီပစ္စုပန်ရတာယုံအာယုံပြုဟမ် အဲ့ဒီအာယုံပြုစနဲ့ခိုက်တာမှာဗာပြစေဝဉ္ဇဉ်ကောင်းတာစကောင်းတဲ့ဝဉ္ဇဉ်စိမကောင်းတဲ့စမကောင်းတဲ့ဝဉ္ဇဉ်စိစေဝဉ္ဇဉ်စိနှစ်ပါးဖြစ်တယ်သူတို့ကလည်းစိတ်စေတသိက်စိတ်ဖြင့်စေတသိက်ကအတူတူဖြစ်တဲ့အတွက်တန်တမ်းပြတကမေဇာဓမ္မနာဟောဒါတွေအကျိုးတရားတွေပဲအာရမဏတတ္တိဖြင့်ကျေစုပြုပြီးတော့ဒီစာတိစိတ်တွေဖြစ်ပေါ်လာတယ်ဒီလိုမှတ်ထားမယ်နော်ဘုဒ္ဓဘာယနာဘုဒ္ဓဘာယောဆိုတာက အဘောဓကျင်တဲ့ပထဝီတေဇောဝါယောဓာတ်သုံးပါပေါ့နော်အဲ့ဒီဓာတ်သုံးပါတခုတည်းကလာထိလိုက်ပြီကို့မှာကိုကြည်ဓာတ်ကလည်းကောင်းနေမယ်ဒီပထဝီခုနအဘောဓကျင်မတပါပထဝီဓာတ်အတေဇောဓာဝါယောတခုကိုလာထိလိုက်ပူရာလည်းပြင်းပြင်းထန်ထိမယ်မာရာလည်းပြင်းထန်ထိမယ်အဲဒီလိုထိလိုက်လို့ရင်ထိတိစိတ်ပေါ့နော်ကောင်းတာလေးလာထိမယ်ဒီကနေ့နုညံ့ညံ့လေးလာထိမယ်ကောင်းတာလာထိမယ် မကောင်းတာတွေလည်းထိတာလည်းသိတာနှမျိုးရှိတဲ့အတွက်ကာဝိညာဉ်တို့ရင်အဲတော့ဘုဒ္ဓဘာနပြစ္ဆုတ်ပါဘုဒ္ဓဘာရောအာယုပြုဒီကာယဝိညာဉ်တွေဖြစ်ပေါ်လာတယ်ဒီကာယဝိညာဉ်တွေကိုဘုရားကဘယ်လိုလဲကာယဝိညာဏဓာတုယဒီစိတ်ကစိတ်နဲ့စေတသိက်နဲ့ကင်းပြီးမဖြစ်ဘူးစေအဲတော့စိတ်ဖြင့်စေတသိက်တွေကပါလာတယ်ဒါကြောင့်တန်တန်မြုပ်တကနိစ္စဓမ္မနံ အာရမဏပစ္စယတတိဖြင့်ကျေစုပြုတယ်ဒီလိုမှတ်ထားမယ်။နောက်ဒီအာယုံ၅ပါးလုံးပေါ့နော်။ဒီပစ္စယုံကြတော့ဘုန်းကြီးတို့ဝီထီလေးနဲ့ကြည်မှပိုရှင်းတယ်နော်။အောက်ကဒီဘက်ချံကဝီထီလေးပေါ်ပြမယ်နော်။ဟောဒီအပေါ်ဝီထီဇရာလေးပေါ့။အောက်အာအောက်ကိုဘော့ဆက်တယ်မှာ။အောက်မှာဝီထီဇရာလေးရှိတယ်။ဟမ်ဝဲဒီဝီထီဇရာလေးကုံသွားပြီလား။ အနောတတုဆိုဝိရိစရာလေးတစ်ခုရှိတယ်အရရကဖြစ်နေသူဝိရိစရာပါထပ်ပုတ်ထားအဲ့ဒီဝိရိစရာလေးကြည့်ပုတ်ကောင်းတယ်နော်အဲဟုတ်ပြီဒါလေးနည်းနည်းခြုံလောက်ဘာဒီမှာကြည့်လိုက်ဒါကြတော့ဘုန်းကြီးတို့ခုနမြင်သိစိတ်မှာပဲဖြစ်ဖြစ်ကြားသိစိတ်မှာပဲဖြစ်ဖြစ်အနန္တစိတ်အနန္တစိတ် နော်စာသည်စိတ်ကိုဋ္ဌိသည်စိတ်ပဲစိတ်မဆိုးဒီပြစ္ဆရာဝဆံကပါတယ်နော်ဒီမှာပြစ္ဆရာဝဆံဒီဒီရှေ့ကဒီတော့ဘုံကစရာဘုံကပြစ်ဒါတော့ဘဝင်စိတ်တွေခေါ်ဘဝင်စိတ်တွေကိုဘုံရနားလည်ပြောငြိမ်သက်တဲ့စိတ်ပေါ့ဗျအိပ်ပျော်နေတဲ့ချိန်တော့ပါတော့ဒါဘဝင်စိတ်တွေဖြစ်များတော့ပိုထင်ရှားတော့ဗောနော်ဇာကုလ အင်းတစိမ့်နဲ့တစိမ့်ဝီဒီတဝီဒီနဲ့တဝီဒီကုမှလည်းဘုံဝင်နေဖြစ်ပါဒါသိမြန်တော့သိမထင်ရှားဘူးအိပ်ပျော်နေတဲ့ချိန်ညာသိထင်ရှားတယ်အဲ့တော့ငြိမ်သက်တဲ့စိတ်တွေကိုဝီထိစိတ်ဝီထိမုတ်စိတ်ပေါ့လေလှုပ်ရှားတဲ့စိတ်တွေကိုဝီထိစိတ်လို့ဒီလိုမှတ်ထားမယ်နော်အဲ့တော့ဘဝင်စိတ်ဆိုတာငြိမ်သက်တဲ့စိတ်တွေခုပြင်စရာဝဇာနေပြီးတော့ဘုန်းကြီးတို့ဒီမှာတရားယုံတယ်အောင်ဒီဒီစိတ်ကလှုပ်ရှားတဲ့စိတ်တွေအကြောင်းမို့ စာပေတိုင်းပြောရရင်တော့သူကတော့ဒီအာယုံယူပေါင်းတတော်ကံတော်ရတာယုံတွေပေါ်လာတဲ့ခါကျတော့ဆင်ញင်ပေးတယ်ပြင်စဒွါရပြင်စအာယုံ၅ပါးပေါ့ဒွါရ၆ပါးမှာထင်းလာတဲ့ကဆင်ញင်ပေးတယ်ဒါကိုဆရာတော်ဦးတိလာတော့ပြန်နာဖို့ရှင်းတယ်ငြိမ်သက်တဲ့စိတ်ကနဲ့လှုပ်ရှားတဲ့စိတ်ဖြစ်အောင်ပြောင်းပေးလိုက်တာဒါပြစ္ဆရာဝဇ္ဇဝိညာဉ်အဲ့ဒါကိုကြိုက်တယ်နော်ဘုရားငြိမ်စိတ်ကငြိမ်သက်နေအဲ့ဒီကနေ ဒီမြင်သိစိတ်တွေဖြစ်လာလှုပ်ရှားတဲ့စိတ်ကို ပြောင်းပေးလိုက်တယ်။ကြားသိစိတ်တွေဖြစ်လာလို့လှုပ်ကြားဟုတ်လားအတန်လေးကြားလာတယ်လှုပ်ရှားတဲ့စိတ်ပြောင်းပေးအနံလေးရတကလှုပ်ရှားတဲ့စိတ်ပြောင်းပေးလိုက်အဲ့ဒါပြင်စရဝဆံခေါ်တယ်။ဒါကဒီသကုသောတာခန္ဓာစေဝကာယရူပံတရံခန္ဓာရတာယအာယုံ၅ပါးလုံးမှာဒီပိစရဝဆံပါနေတယ်နော်ဒီသကုညေသောတာဝိညာဉ်စေခန္ဓာဝိညာဉ်စေဒီမှာဒီခုနပြောတဲ့ဝိညာဉ်စိတ်ကသကုညေသောတာဝိညာဉ်ခန္ဓာဝိညာဉ်စေ အဲ့ဒီနောက်မှာလည်းတမ္ပတိဆိုင်တွေအမြဲတမ်းပါတယ်မြင်သိစိတ်ပြည်စီပြည်ဒီအာယုံကိုလက်ခံလိုက်တယ်ကြားသိစိတ်ပြည်ပြီဆိုဒီအာယုံ လက်ခံလိုက်တာတမ္ပတိဆိုင်ပဲအနန္တိစိတ်ဖြစ်ရင်လည်းအာယုံလက်ခံလိုက်တာစာသိစိတ်ဖြစ်ရင်အာယုံလက်ခံလိုက်တာကာကိုရိသိစိတ်ပဲအာယုံလည်းဒါတမ္ပတိဆိုင်ပဲအဲ့ဒီနှစ်ခုကဒီအာယုံ၅ပါးလုံးမှာပါနေတဲ့ဒီရှေ့ကပြရာဝဇ္ဇနောကတမ္ပတိဆိုင်တမ္ပတိဆိုင်ကနှစ်ခုရှိတယ်ကောင်းတဲ့အာယုံလက်ခံတာမကောင်းတဲ့အာယုံလက်ခံတာ ဒါကြောင့်အဲ့ဒီသုံးပါးကိုဘုန်းကြီးတို့ပါခေါ်လဲမနောဒမနောဒလို့ခေါ်တယ်နော်ဒီမနောဒကအာယုံ၅ပါးလုံးကအာယုံပြုတ်နေရူပံတရောခန္ဓာတော့ဒါကြောင့်ကိုဒီမှာကြည်လိုက်ဘုရားအဲ့ဒါကိုရည်ရွယ်တယ်ရူပိုင်နံတတိုင်နံခန္ဓာယနာရတိုင်နံဖုဒ္ဓဘိုင်နံဒီမှာအာယုံ၅ပါးလုံးဒါကအကြောင်းတရားနော်ဒီမှာကြည်လိုက်ပေါ့ဒီအာယုံ၅ပါး အာယုံ၅ပါးအကြောင်းပြီးသကုဉ္ဉ္ပြသောတာဝိဉ္ဇကာဏဝိဉ္ဇစေဝဝိဉ္ဇပြီးဒါကြောင့်ဒီအာယုံ၅ပါးလို့ဖြစ်တဲ့အတွက်ရူပါယနံသဒ္ဒာယနံကဟဏယနရဟတယနဖုဒ္ဓဘာယနဖြစ်လာရမယ်ဒါကအကြောင်းတရားပြီးတော့မှခုနဒီစိတ်လေးကိုဘုရားပါဟောလေပြစ္ဆရာဥဇံတံပတိဆိုင်တွေကို မနောဓာတုယမနောဓာတုယဆိုပြစ္ဆရာဥဇံနဲ့တံပတိဆိုင်တွေးကိုပြောတယ်တံပတိဆိုင်တွေးရတံပတိဆိုင်နှစ်ခုရှိတာကောင်းတာလက်ခံမကောင်းတာလက်ခံ မနောဓာတုယအဲ့ဒီစိတ်ကလည်းဘုန်းကြီးတို့သူနဲ့အတူရှင်ဘောရှင်ဘတ်စေတသိက်တွေရှိတာပေါ့နော်အဲ့ရရှင်ဘောရှင်ဘတ်စေတသိက်တွေအဲ့ဒါတော့ခုနအပေါ်ကဇာလေးပြန်ကြည့်ရင်မကြည့်လိုက်ရပါတယ်မှတ်ထားပါနော်အပေါ်ကဇာလေးပြန်ကြည့်ရင်မကြည့်လိုက်သူနဲ့အတူရှင်ဘောရှင်ဘတ်စေတသိက်ကစန္ဒာပီတိဝီရိယနော်ခြင်းအညာသမစေတသိက်30ဒါကိုကြည့်ပြီးဘုရားပါမိတ်တယ် တန်တံပြုတ်ကံနိစ္စဓမ္မနံနော်မနောဒဆိုပါလေပြစ္ဆဒဥစ္စာတံပရိဆိုင်တွေကိုပြောတာခုနဝီဒီဇာလေးနဲ့ဆိုပို့ရှင်းတယ်နော်ဒီလိုမှတ်ထားအာရမဏပစ္စယတတ္တိကျေစုပြုတယ်ကဲကြာနာကြည့်လိုက်တော့အဲ့တော့ဘုန်းကြီးတို့ဒီတပ်ပိဓမ္မာဆိုတာဓမ္မာယုံကိုပြောကျင်တာမဟုတ်ဘူးနော်အာယု6ပါးလုံးနဲ့ဆိုင်တယ်ဒီမှာကြည့်လိုက်ကြံတဲ့စိတ်တွေကြံသေးတယ်နော်အခုပြီးသွားတာက ဒွေပဇာဝိညာဉ်တစ်ဆက်ပြီးပြီဒွေပဇာဝိညာဉ်တွေဇက်ကိုဝိညာဉ်တွေသောတာဝိညာဉ်တွေကာနာဝိညာဉ်တွေဇေဝဝိညာဉ်တွေကာဝိညာဉ်တွေဒွေပဇာဝိညာဉ်တစ်ဆက်ပိစရဝဇာတံပရိဆိုင်တွေပြီး73မှာပြီးပါစိတ်86ပါးတွေကနေပြီးတော့ဘုန်းကြီးတို့73မှာလုပ်လိုက်ရင်အပေါ်အပေါ်ကဇာလေးပြန်ကြည့်လိုက်မယ်နော်ဟောဇာလေးအဲစိတ်ခုနကပြီးခဲ့တဲ့ဒွေပဇာဝိညာဉ်တစ်ဆက်တာမင်ပိစရဝဇာတံပရိဆိုင်တွေပေါ့ဒါချင်းစိတ်86ခုရှိတယ်အဲ့ဒီ စိတ်86ခုကိုဘုရားဘာဟုတ်လဲမနောဝိညာဏဓာတုယဒါကြောင့်နောက်ကနေဒီလိုပြန်ကြည့်မှရမယ်ရှေ့ကနေဟိုလိုရှေ့ကကြည်လိုက်ဟိုဒီအာယုန်เนี่ยကြံတဲ့ဓမ္မယုံပဲလို့ဒီလိုထင်တတ်တယ်နော်ဒီမနောဝိညာဏဓာတ်ကသိအရာကျဲတယ်အာယုံ6ပါးလုံးကအာယုံပြုနိုင်တယ်နော်ဘုန်းကြီးတို့ခုနကဝီထိကြည်ပို့ရှင်းတယ်နော်ဒီမနောဉာဏ်86ပါးကစေတသိက်52ပါးအတွက်တန်တမြတ်ကမြတ်ဘာနာကြည့်လိုက်ဒီမှာအာယုံပြုပုံတွေထပ်ရှင်းခြင်း ဒါကိုနားလည်ရမယ်ဒီမနောဝိညာဏဓာတ်ဆိုတာကြံတဲ့စိတ်တွေကိုပြောတယ်ဒီစကုညဉ်တို့ပြီးသွားပြီဒီဝိတိကျပြစ္ဆောဥဒတောင်တေဆိုင်တွေ့ပြီဟောဒီမှာကြည့်လိုက်တန်တေရဝုဒ္ဓဇောတရားယုံနောက်ကဒီမှာဝိတိတွေအများကြီးဒီစိတ်တွေဒီစိတ်တွေအကုန်လုံးမှာဒါမနောဝိညာဏဓာတ်တွေဒီမနောဝိညာဏဓာတ်မှာဒီမှာပြစ္ဆုတ်ပံရူပါယုံနဲ့အာယုံပြုတ်နေတာဒီစိတ်တွေပြစ္ဆုတ်ပံသာတော်နဲ့အာယုံပြုတ်တယ်ပြစ္ဆုတ်ပံခန္ဓာယုံပြစ္ဆုတ်ပံရာတာယုံပြစ္ဆုတ်ပံဖုဒ္ဓဘာယုံဒီမှာအာယုံပြုတ်နော်အဲ့ဒီအာယုန်တွေကိုတခါ ဒီထိအောင်ကဒါပစ္စုပန်ရူပံသတ္တံခန္ဓာရတံဘုဒ္ဓဘာအာယုပြုတယ်ပြဇရဝိထိမှာအဲ့ဒီနောက်မှာဒီမနောရဝိထိတွေဆက်တိုက်ဖြစ်တယ်အဲ့ဒီမနောရဝိထိတွေကြတော့ဟုတ်လားဒါကပစ္စုပန်အာယုံပြုတယ်ဒီဘက်ကျတော့အတိတ်ရူပါယုံနဲ့အာယုံပြုတယ်အတိတ်တာတာအတိတ်ခန္ဓာအတိတ်ရတာအတိတ်ခုတ်တပိုင်းဒီမနောဝိညာဏတက်ကဘုန်းကြီးတို့အာယုံပြုကြည့်မထိုင်းနေရင်လည်းပြစ္ဆုတ်ပါအာယုံကိုလည်းဆင်ញင်လို့ရတယ်ဟိုအတိတ်ကပေါ်ခဲ့တဲ့ဟာတွေကိုလည်းဆင်ញင်လို့ရတယ် အနာဂတ်အာယုန်တွေလည်းဆင်ញင်လိုက်လို့ရတယ်ဒါကြောင့်ဓမ္မယုံလို့ပြောလို့မရအောင်တပ်ပေဓမ္မဆိုအာယုန်6ပါးမနောဉာဏတက်ကအာယုန်အကုန်လုံးအာယုန်ပြုတ်နိုင်တယ်ဒါကြောင့်တပ်ပေဓမ္မဆိုအာယုန်6ပါးလုံးမှတ်ထားဒါလွဲတတ်ပါတယ်နော်ဒါဆိုရင်ဘုန်းကြီးတို့စာပေကျမ်းစာရေးတဲ့ဆရာတော်ကြီးတွေတောင်းလွဲတတ်ပါနော်တကယ်ကိုတတိသမารီအကောင်းတဲ့ခါကျတော့မဖြစ်တာလဲလွဲတတ်ပါ တတိလွတ်သွားတဲ့ချိန်လွယ်တာပေါ့နော်အဲတော့ဒီအာယုံ6ပါးကကာလ3ပါးပဲပါတယ်ကာလဝိမုတ်ကာလဝိမုတ်ဆိုတာနိဗ္ဗာန်နဲ့ပညာကိုပြောတာနော်ဒီအာယုံ5ပါးရူပဝဇ္ဇပြအာယုံ5ပါးလည်းပါတယ်ဓမ္မဝလည်းပါတယ်ဒီအာယုံ6ပါးဒါလေးအာယုံပြုတယ်မနောဉာဏတတ်နယ်လေစိတ်ထဲကနေပြီးတော့ပညာအောင်လည်းအာယုံပြုတယ်တရားတွေပါပြီးအထုတ်လို့မညာဖုံညာဆိုဟောနိဗ္ဗာန်လည်းအာယုံပြုလို့ရတာပဲလောကုတ္တရာမက်တွေဖိုးတွေရတယ်အာယုံပြုလို့ရတယ်မနောဉာဏတတ်နယ်နော်ပစ္စကနာ ညံနဲ့ပေါ့ဒါအပြားအာရုံပြုလိုက်တာအဲ့ဒါမှတ်ထားနော်ဒီနောက်တစ်ခုကဘိညာဉ်ပိုင်းနေဆိုရင်ပိုတိတာစီဒီအာယုန်ဒီရူပံတတော်ကာဏကိုမြင်နိုင်တာနော်ဒိဗစကုဟောမြတ်စွာဘုရားတဏှာမှာတရင်သုံးနေတယ်ရှင်မမောက်လာကတော့မြတ်အင်္ဂိုင်းတယ်ဟောအဝေးရလှမြင်တော့ကလေဒါပဂရိမျက်စိငံပေါ့ဘူးဒိဗစကုဘိညာဉ်နဲ့နော်ဒီကနေပြီးတော့လှအာယုန်ပြုတ်လိုက်တာပဲဒိဗစကုဘိညာဉ်နော်ဒီ ဒီရှင်မောကလရှင်မမကလဆိုတဲ့ရုပ်အာနာအာယုတခါတလေအဝိယအတန်တွေကိုဒိဗ္ဗသောတာပိညာနဲ့နော်အဲ့ဒီဘိညာဉ်နဲ့ကြည့်လိုက်အာယု6ပါးလုံးဆိုသိကြတယ်ဒါကြောင့်တဗ္ဗေဓမ္မာဆိုဘာပြောမလဲအာယု6ပါးအာယု6ပါးကပါလေအကြောင်းတရားဒီလိုမှတ်ထားမယ်နော်ဒီအာယု6ပါးကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့ဘာဖြစ်မလဲကြံတဲ့မနောဝဉ္ဉ္စိတ်တွေဒုဗိဇဝဉ္ဉ္တဆယ်နော် ဒီမှာမနောဒကျင်တဲ့စိတ်တွေပေါ့စိတ်86ခုဖြစ်တယ်ဒီစိတ်86ကအာယုအလုံးအာယုပြုတ်ပြီးတော့ဖြစ်လာအာယုအာယုအလုံးအာယုပြုတ်ပြီးတော့ဒီမနောဝိညာဏတရားတွေဖြစ်လာဒီမနောဝိညာဏတရားသူ့ကြဖြစ်တော့စေတသိက်တွေနဲ့တူပြတန်တမ်းမြေတကနေဓမ္မကစေတသိက်52ခုနော်ဒီလိုမှတ်တော့အဲ့တော့သဗ္ဗေဓမ္မခဏရရမယ်ဒီတော့မှ မနောဝိညာဏဓာတုယတန်တပြုတကနိစ္စဓမ္မနံဒီနှစ်ခုလုံးဝမပေါင်းစင်နဲ့နော်သဗ္ဗေဓမ္မနဲ့မနောဝိညာဏဓာတုဒါတို့ကပေါင်းရုပ်လို့မရသဗ္ဗေဓမ္မကအကြောင်းမနောဝိညာဏတွေကအကျိုးပေါင်းရုပ်ချင်းရင်ဒီနောက်ကပဲပေါင်းလို့ရနော်အဲလိုဖြာတာတွေကမောမှာဆိုရင်တော့မနောဝိညာဏတွေကခဏရတန်တပြုတကနိစ္စဓမ္မနံဒီလိုပဲယူပါမယ်နော်အဲလိုမှတ်ထားအာရမဏပိစေနပိစယော ဒါဆိုရင်ဘုရားကပရမအာယုံ၅ပါးအာယုံပြုတဲ့တရားတွေဟောပြီးပြီနောက်ဒီမှာအာယုံ6ပါးလုံးဆိုင်အာယုံဟောပြီးပြီဒီစိတ်တွေလည်းကုန်သွားပြီကုန်သွားပြီဆိုရင်ဒါပြီးတော့တာပဲဒါပေမဲ့လို့ဘာဟောလိုက်လဲဆိုအဲ့ဒီဟာကိုထပ်ပြီးတော့အချင်းချုပ်ပြီးပြန်ဟောပြန်တယ်နော်အဲ့ဒီမှာပရမကဟုတ်လားအဲ့ဒီပါဠိတော်လေးအချင်းချုပ်ပြပါပရမကဘာပြောလဲရူပိုင်နံ စကုညာနာဓာတုယနော်အဲ့ဒီပါဠိတော်လေးကြည့်အဲအဲ့ဒီမှာရူပယနာစကုညာဓာတုတန်တမ်းမြေကနေဓမ္မအာရမဏပစ္စည်းနာပစ္စည်းဝနေပြီးတော့အပေါ်တင်မယ်အဲ့ဒီကနေဘယ်တိအောင်လဲဆိုတော့ဒီမှာအကုန်လုံးပြီးသွားပြီတဗေဓမ္မမနောညာတန်တမ်းမြေကနေဓမ္မနာ အာရမဏပစ္စည်းနာပစ္စည်းရောအဲ့ဒီလောက်ဟောလို့ချင်းဒါအာရမဏပစ္စည်းကပြီးပြည့်စုံတော့ဖြတ်သွားတာပဲ ဒါပေမဲ့အဲ့လောက်နဲ့ဟောပြီးပိုင်းတော့ဘာဖြစ်လို့ဘုရားကယံယံဓမ္မအာရဘဆိုတဲ့ပါဠိလိုဆက်ဟောတယ်လဲဆိုတော့အောက်ကဟောတာကဘာလဲဆိုဒီဒီမနစိတ်တွေပေါ့နော်မြင်သိစေပဲဖြစ်ကြားသိစေအနံ့သိစေစားသိစေကိုယ်ထိသိစေနော်မနောတမနောဝိညာဏတအတွေးစိတ်တွေပေါ့ဒီစိတ်တွေဟာအာယုံပြုတဲ့အခိုက်တန်တာလဲဒီဝိညာဏတခုနှစ်ပါးကျေစုပြုတယ် အာယုံမပြည့်တော့ကကျေစုမပြည့်ဘူးအဲ့ဒီလိုကျေစုပြုပေမဲ့လို့လဲတပြိုင်နက်တည်းမဖြစ်ဘူးအရူပောင်နဲ့တရံတပြိုင်နက်တည်းမဖြစ်ဘူးနော်အာယုံ၅ပါးတပြိုင်နက်တည်းမြတ်ပြုတစ်ခုတည်းတစ်ခုတည်းပဲဖြစ်တယ်နော်အတွေ့အာယုံတွေလည်းတပြိုင်နက်တည်းမဖြစ်ဘူးတစ်ခုစီတစ်ခုစီပဲဖြစ်တယ်အဲ့လိုအာယုံ၆ပါးအသီးသီးတို့ဟာဝိညာဏတ္တကိုအာရမဏပစ္စယဖြင့်ကျေစုပြုတယ်နော် သူ့အာယုံနဲ့သူသူ့ဝိညာဏနဲ့သူအဲ့လိုအာရမဏပစ္စယတတွေကျေစုပြုတယ်လို့သိစီလို့တဲ့အတွက်ဒါကိုခွဲဟောတာခွဲဟောတဲ့ကလည်းဒီမှာလည်းပါဠိယုံนี่မှတ်တာနော်ယံယံဓမ္မအာရဘဒါအာယုံ6ပါးပစ္စည်းတရားတွေဒါအာရဘအကြောင်းပြုတယ်အာယုံပြုတယ်ဒါအကြောင်းတရားဒီမှာခဏရမယ်ဒီမှာတော့ဘုရားတာလေးမှတ်ပါတယ်ယေရမောဥပ္ပဇန္တိစိတ်တစေတတိကာဓမ္မာ နော်ဖြတ်ခြင်းရေဓမ္မဥပ္ပဇ္ဇန္တိစိတ်တစေတသိကဓမ္မဒီအောင်၆ပါးကိုအကြောင်းပြုပြီးတော့စိတ်စေတသိက်တွေဟာစိတ်စေတသိက်တရားတွေဖြစ်ပေါ်လာတယ်ဒါအကျိုးတရားပဲနော်အဲယန္ယဓမ္မအာရဘတာကိုရောက်ဒီနေရာမှာရမယ်ဒါအကြောင်းတရားစိတ်ထဲမှာမြင်အောင်ကြည့်တာရေဓမ္မဥပ္ပဇ္ဇန္တိစိတ်တစေတသိကဓမ္မ ဟောဒီနှစ်ခုကြည်လိုက်ပေါ့နော်ဒါအာယုံ6ပါးကအကြောင်းတရားဒီဘက်ကအကျိုးတရားကြီးစိတ်နဲ့စေတသိက်ပဲအဲ့တော့ဒီမှာဒီဖွင့်ကြည်လိုက်တာဒါပဲရေလမောပဲစိတ်ဓာစေတသိကဓမ္မဒါအကျိုးတရားဒါကိုအချင်းချုပ်ပြလိုက်တာနော်ဒါယန္ဓမာရပါပါလေအာယုံ6ပါးအကြောင်းတရားဒီမှာအကျိုးတရားပါလေစိတ်စေတသိက်တွေပဲဒါပဲအကုန်လုံးချုပ်လိုက်စိတ်စေတသိက်ရေလမောပဲဇန်ဒီစိတ်ဓာစေတသိကဓမ္မ ဒီတရားတွေပဲတခါထပ်ပြီးခွဲအောင်မယ်တေတေဓမ္မတေတေဓမ္မနဲ့ယံဓမ္မအာရဘနဲ့အတူတူပဲတေတေဓမ္မဆိုဒီဒီတရားတွေပြောအဲ့ဒါအကြောင်းတရားပဲနော်တေတံတေတံဓမ္မနံအဲ့ဒါနဲ့ရေဓမ္မဝိစေတတရားဒါအတူတူပဲအချို့တရားဒီလိုခွဲရုံပဲနော်တေတေဓမ္မယတေတံတေတံဓမ္မနံအာရမဏပစ္စေနပစ္စယောအဲ့လိုခွဲရုံပဲဒါတော့ယုံနီးပေါ့နော် အဲတော့ဘုန်းကြီးတို့ဒီတရားလေးလေးလာပြီးဘာပြောချင်လဲဆိုဆရာတော်ကြီးတွေမိတ်တာဓမ္မပီဆရာတော်ကြီးလည်းသူအတွေ့အကြုံရရေးထားတဲ့အကြောင်းအရာလေးပေါ့ဒီကတော့ဒီတော့မှာတော့ဟိုအရင်ကနာမည်ကြီးခဲ့တဲ့ဆရာတော်ကြီးဘုန်းကြီးဆရာတော်ကြီးကပဋ္ဌာန်းတရားတွေကြက်ကြက်ပြတ်ပြတ်ဟောခဲ့တယ်ဆိုဘုန်းကြီးတို့မန္တလေးမဆိုရင်တိုက်ပိတ်ဆရာတော်ဝိသုဒ္ဓပြေဝန္တပိဋကမာရတာကုလူသူလည်းပဋ္ဌာန်းတရားတွေအများကြီးဟောခဲ့ပါတယ်သူစောင့်တယ်လည်းအများကြီးထွက်ပါတယ် နော်ဒီမှာတော့ဓမ္မဗေဒီဆရာတော်ကြီးကိုမန္တလေးဖရာကြီးတိုက်ကဆရာတော်တစ်ပါးကမုံညင်းဆရာတော်ကြီးတရားဝဲကျောင်းနဲ့ပတ်သက်ပြီးမိတ်ထားတယ်သူရေးထားအဲ့ဒါလေးလည်းဘုန်းကြီးတို့မှတ်သားစရာကောင်းလို့ဘုန်းကြီးကြီးကယူပြောပါဦးမယ်နော်ဘုန်းကြီးဆရာတော်ဆိုဘုန်းကြီးတို့ဘုန်းကြီးဆရာတော်ကြီးနဲ့ပတ်သက်ဘုန်းကြီးတရားတော်ကိုဟောတာရှိတယ်နေဆက်တဲ့လူစကနနာကြားဦးမှာပေါ့အနိစ္စတဲ့ပုဂ္ဂိုလ်ဆိုရင်တော့ကြားဦးခြင်းမကြားဦးဟွန်း ဘုန်းကြီးဟောတဲ့တရားတွေလည်းမုံညင်းတန်ဖို့တွေဆိုမုံရွာနာမုံညင်းတန်ဖို့တွေဆရာတော်ကြီးပေါ့ဗျာသူကတရားဟောတဲ့ကောင်နော်ဟောတဲ့ကပဋ္ဌာန်းတရားတွေကိုကြည်ကြည်ပြပြလူတိုင်းနားလေသဘောပေါက်ဟောနိုင်တယ်ဒီဆရာတော်ကြီးဟာအမှန်လေးကိုကြောင်မကြလာလာဟောပါတယ်ဟောတော့မန္တလေးမှာကဒီရက်ွက်တိုင်းရက်ွက်တိုင်းဓမ္မအုပ်နေရှိတယ်အဲဒီဓမ္မအုပ်နေမှာဟောရင်းကာလာဆိုတရားဝဲတွေလောက်ကြတယ် နော်တရင်ကျွတ်သွားရင်ကထိန်ပွဲတွေလောက်တယ်ဖျားပွဲတွေလောက်တယ်အဲ့လိုမျိုးတွေလောက်တယ်ပေါ့ဗျာအဲ့လိုငွေကြီးတမောကြီးဆရာတော်ကြီးကိုခွန်ကြီးတို့အဲ့ဒီမန္တလေးတိုင်းဖျားကြီးမာမြမှုတွေဖျားကြီးရောမန္တလေးသူမန္တလေးသားတွေကဖျားကြီးလို့ခေါ်ပါတယ်အဲ့ဒီနာတဝိုက်ကဓမ္မတစ်ခုဖြစ်ပါလိမ့်မယ်ဆရာတော်ကြီးခွန်ကြီးတမောကြီးငွေကြီးဆရာတော်ကြီးလာပြီးတရားဟောပါတယ်အဲ့ဒီမှာဘုရားကြီးမာမြတ်မှုတွေဘုရားကြီးရဲ့တောင်ဘက်မှာကဘုရားကြီးတိုက်ဆိုတာရှိတယ် အဲ့ဒီတိုက်ထဲမှာရှိတဲ့ဆရာတော်ကြီးတစ်ပါးကဓမ္မပိဋိဆရာတော်ပြန်မိတ်ငယ်တော်ဓမ္မပိဋိပြန်မှတ်တမ်းတင်ရေးထားပါနော်ဘုန်းကြီးဆရာတော်ကြီးကတရားဟောလိုက်ရင်ဟောတဲ့အခါမှာဒီပဋ္ဌာန်းတရားတွေကိုကြာကြာနာနာဟောနိုင်တာဘူးအဲ့တော့ဘာဟောလဲဆိုဘယ်လိုမိတ်လဲဆိုတော့တရားဓမ္မတွေအမေးဖြစ်နေတာပေါ့နော်ဒီတရားဟောမဲ့ကျန်တော့တရားဓမ္မပေါင်းသူတော်ကောင်းတို့ပေါ့နော်ခြေလုံးကအခုခက်လို့ပြောရအောင်ပေါ့နော်ဒီနားတော့အိမ်မှာစာသိဉာဏ်ကြီးတွေဝမ်းမနေနေတယ် စန္ဒနာကြီးတွေမှာစာကြအကျော်မောဆရာတော်ကြီးတွေကလည်းပဋ္ဌာန်းကိုကြာကြာနာနာစာသင်တရားတွေကိုသင်ပေးနေတယ်အဲ့ဒီဆရာတော်များကြီးပို့ချနေတဲ့အထံတရားတော်ပိဋကတော်မှာလာတဲ့အတိုင်းစာနဲ့ပေနဲ့နော်ခက်ကညာညာဖရာနှုတ်ကပတော်တိုင်ဟောတာဖြစ်လို့ဆရာတော်ရပါမိတ်နဲ့စာပဋ္ဌာန်းမိတ်ပါနော်စာနဲ့ပေနဲ့အတတ်တင်တဲ့အတွက်စာပဋ္ဌာန်းဒီလိုမိတ်ပါ ပြီးတော့မှဗာမိတ်လဲဆိုခုတို့တွေ ပြောဆိုကြတဲ့အခါမှာငါစားတယ်ငါမြင်တယ်ငါကြားတယ်ဒီလိုစကားတွေကြအကြောင်းအကျိုးရှိနေတဲ့အရာဖြစ်တော့ပဋ္ဌာန်းသဘောနဲ့မကင်းပေမဲ့လို့ငါဆိုတဲ့တက္ကဒိဋ္ဌိပါတန်းလန်းပါနေတဲ့အတွက်တက္ကဒိဋ္ဌိအစွဲရှိနေတဲ့အတွက်ငါပဋ္ဌာန်းဖြစ်နေတယ်အဲ့ဒါတော့တရားသဘောနဲ့လုံးလုံးကြီးကင်းနေတော့မမှန်ဘူး တန်တရားကိုလဲစီတတ်တဲ့တန်တရားဧခါတို့ကြီးဖြစ်နေတော့ဗောဗျာဆရာကြီးရတော့မိတ်ပါအခုကျတို့ဟောမဲ့တရားကတော့စာပေကျမ်းဂန်နဲ့လည်းမလို့ဘုရားရှင်အာဘော်လဲကြောင်းရတုရတာရွာသူကိုရွာသားများနားလေသဘောကြောင်းဟောမှာဖြစ်လို့ရွာပဋ္ဌံလို့ဒီလိုဆိုရမယ်ဒီလိုဆရာတော်ကြီးကရှင်းပြဟောပြလို့ဆိုပါတယ် ပြီးတော့ဗာဆက်မိန်လဲဆိုဒီသာသနာကြီးတွေကစာချဆရာတော်များကပဋ္ဌာန်းဒေသနာတော်ကြီးကိုအလုံးရင်းနဲ့သိအောင်အကုန်လုံးကြီးနော်ပဋ္ဌာန်းတကြံလုံးသိအောင်ဟိုချရတယ်ဗျတော်တော်ခက်ခက်ခဲဟိုပုံကိုယ်တိုင်းဆရာသမားလည်းမသိနိုင်နော်အလုံးရင်းနဲ့ပို့ချအောင်သိအောင်ပို့ချတာဖြစ်လို့ပဋ္ဌာန်းကုမ္ပဏီတွေလို့ဆိုနိုင်တယ်ကျုပ်တို့ကတော့ဒီကုမ္ပဏီကြီး ကုမ္ပဏီကြီးတွေနာပေါ့တစ်ဆင့်တင်ယူမှတ်သားပြီးရက်ထဲရွာတဲ့ရောက်လဲ့လေဟောပြောပြတာတာဖြစ်တဲ့အတွက်ခေါင်းရဲ့ပြတ်ထုတ်ပဋ္ဌာန်းတရားတော်လေးဖြစ်တယ်နော်တဲ့နော်ပြီးတော့မှဆရာတော်ကြီးကဒီဆိုင်လိုက်ဆရာတော်ကြီးကိုတောင်းမှလျှောက်ထားပြီးမှဆရာတော်တန်ခါတော်ရှင်မြတ်တော်ဗျာတဲ့ပဋ္ဌာန်းကုမ္ပဏီနာမှာအနီးနာမှာခေါင်းရပြတ်တို့ပဋ္ဌာန်းလေးလာပြီးဖြန့်ကြည့်တာအမားပိုင်တယ် ခွင့်လွတ်တော်မူကြပါပြုပြင်ပြတော်မူကြပါနော်ပဋ္ဌာန်းတရားဆိုတာတပိတဉာဏ်တော်ဆွမ်းပြင်ဟောထားတာဗျအကုန်လုံးသိဖို့မလွယ်ဘူးတပိတဉာဏ်ဆွမ်းပြတယ်နေကိုသိတော့လက်လမ်းပြီးတော့ပြောကြဟောကြအောင်နော်နာကြတယ်ဘုန်းကြီးတို့လည်းအမားတွေပါနိုင်တော့ဘောနော်အကြောင်းကိုဝေဘာကိုထောက်ပြဖို့လိုပါတယ်ပြီးတော့ခါမှာဘာဆက်မိန်လဲဆိုတော့ဟုတ်လား လူတွေကတယောက်နဲ့တယောက်တွေ့တဲ့အခါကျငါပစ္စည်းကိုတွေ့လိုက်တယ်ဘယ်ဘောကိုတွေ့လိုက်တယ်ဒီလိုပြောတာပေါ့ဒါကပရမတ်သဘောနဲ့လုံးလုံးကင်းနေတော့ငါပဋ္ဌာန်းကြီးပဲပြမယ်ဆရာတို့ရမယ်နော်အဲ့ဒီတိုင်းသာတိနေတက္ကဒိဋ္ဌိတန်တိုင်းနဲ့ဖြစ်တယ်တက္ကဒိဋ္ဌိရှိရင်ပြတ်သွားမလဲအပယ်သွားမယ်ဆရာတို့ရဒီလိုမိတ်နော်ပေါ့ဗျကျောင်းတဲ့ကြီးမှာဆရာတော်တွေကဆရာတော်ကြီးတွေကဆန္ဒငယ်လေးတွေကိုပို့ချတာပေါ့နော် ဘုန်းကြီးတို့ဒီရတဲ့ပါဠိနဲ့ပြောရင် ရူပါယနာသကုရူပါယနာဒါအကြောင်းတရားသကုဉာဏဓာတုယဒါအကျိုးတရားသူနဲ့အတူစေတသိက်တွေဖြစ်တန်တန်ပြုတ်တကနေစာဓမ္မနာအာရမဏပစ္စေနပစ္စယောဒီလိုဟောတာဗောဒါအများနာလေဟောဗောအဲ့ဒီမှာရေးထားတော့သူကပညာဝါဒကိုယူပြီးရေးထားပါဓမ္မပဲဒီဆရာတော့ရူပါယနာသကုဉာဏတာ အာရမဏပစ္စေနာပစ္စယောဒီရူပါယုံလေးကိုအကြောင်းပြုပြီးတော့မြင်သိစိတ်ဖြစ်တယ်အာရမဏပစ္စယလို့ဟောသွားတတ္တရဏံသောတဝိညာဏတအာရမဏပစ္စေနာပစ္စယောအဲ့ဒီလိုဆရာတော်များကပစ္စယနေတာနေလဲသင်ပေးရတယ်ခုနပညာဝါဒအနေနဲ့လဲဝါဒတွေအများကြီးပဲအဲ့ဒီမှာအဲ့ဒီဝါဒပေါင်းစုံသင်ပေးရတယ်ပုတ်ချပေးအဲ့ဒါက မှန်လဲလုံမှန်တယ်။ဘာဖြစ်လို့လဲဆိုဘုရားဟောတဲ့အတိုင်းပဲလေ။မှန်ပေမဲ့လို့တာမန်လူသားတွေနဲ့ကြာနားလည်နိုင်မှာမလား။နော်။စာနဲ့ဘိနဲ့အတတ်သင်ကြတဲ့ဆရာတော်တန်ဃာတော်များတော့နားလည်ကြတော့ဗျာ။ဒါကြောင့်မို့ဒါကိုစာပဋ္ဌာန်းလို့ဆရာတော်ကြီးမိတ်ပါ။အခုတဲ့စာနဲ့လည်းမလို့ငါနဲ့လည်းမညိရအောင်။ဘယ်နဲ့ပြောမလဲ။ပြင်မှာ အစင်းအာယုံလေးတခုအစင်းယုံလေးတခုပေါ့မြင်လာရင်အစင်းယုံလေးကဗာလဲအာရမဏပစ္စည်းကျေစုပြုတ်ပေးလိုက်တဲ့ကွာမြင်သိစိတ်ဆက်ခွန်ဉဏ်စိတ်လေးဖြစ်လာတယ်မြင်တာကဘာတူပါယောက်ျား မိန်းမမဟုတ်ဘူးနော်အစင်းယုံဆိုတဲ့ယူပါယုံလေးကိုမြင်တော့ဘုန်းကြီးကြည်နေကိုဆင်းယုံလေးမြင်တာပေါ့နော်အာတူပါယောက်ျားမိန်းမမဟုတ်ဘူးနော်နောက် မြင်တာကဘာတော့လို့မေးလို့ရှိရင်မြင်ရတာမြင်မြင်သိစိတ်နော်မြင်သိစိတ်စက္ခုဉ္စိတ်ပေါ့ဗျာဟုတ်ဒီလိုအဲ့လိုပေါ့ဆရာတော်ကြီးကမေးလိုက်ဖြေလိုက်တာဟောပါတယ်ဧတကိုမေးတာပေါ့မြင်တာကဘာတော့ဟောလဲဆင်းရုပ်ပါဗျာမြင်တာကနော်မြင်ခုနမြင်တော့မြင်သိပြီးတော့ကမြင်လိုက်တာ မြင်မြင်လိုက်တဲ့စိတ်ကလေးရပါလေစက္ခုဉ္စိတ်ပေါ့ဒီလိုပေါ့အဲ့တော့ အဆင်းယူပါလူကိုမြင်လိုက်တယ်။ဘာနဲ့မြင်လဲ။စကုညင်စိတ်နဲ့မြင်လိုက်တာပေါ့နော်။ဒါကြောင့်မို့အဲ့လိုတစ်ခုချင်းတစ်ခုချင်းမေးလိုက်ဖြေလိုက်မေးလိုက်ဖြေလိုက်ပေါ့ဒီလိုဖြေ။နော်။ဒါပေမဲ့ဒီတေချာတတိမထားတဲ့ပုံကတော့တခုတယောက်မြင်လိုက်ရင်ဒါရင်ငါသူတို့ကယောက်ျားမိမထင်မှလိုက်တာဒါငါဆွဲတယ်လို့ခေါ်တော့ပေါ့နော်။မြင်ရတာအဆင်းရုပ်လေးပဲခုဆိုဘုန်းကြီးအဆင်းရုပ်ကိုမြင်ရမယ်။ တခုတယောက်ကိုမြင်လိုက်တာအစိမ့်ယုံလေးအတန်ဘုန်းကြီးတန်တာအတွက်အတန်ယုံလေးကြားလိုက်တာပဲဒါအတန်ယုံလေးပဲနော်ဒါငါသူတို့ကယောက်ျားမိန်းမမဟုတ်ဘူးဒါကိုဘာနဲ့တည်လိုက်လဲမြင်သိစိတ်စကုညင်စိတ်လေးနဲ့တည်လိုက်တယ်ကြားသိစိတ်သောတာဝဉ္ဇဉ်စိတ်လေးနဲ့တည်လိုက်တာပဲဒါကကြောင့်ပါလို့နံပေါ့ဗျာနံနဲ့ယုံနဲ့နှစ်ပါးရှိတော့ဘုန်းကြီးတို့ကဘာထင်လဲငါသူတို့ကယောက်ျားငါမြင်တယ်သူမြင်တယ်ဒီလိုထင်တာဟုတ်ဒါကြောင့်ဒါကြတော့ အများသိဟောတဲ့အတွက်ဒါကြောင့်ကိုဆရာတော်ရတော့ပါလေလူဒါကိုရာရာပဋ္ဌာန်းရွာပဋ္ဌာန်းလေဒီလိုမိတ်သွားတယ်ပေါ့နော်နော်ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဆက်ပြောပါဦးဒီဘုန်းကြီးတို့ကဒီအာဝဏနဲ့ကင်းပြီးတော့စိတ်ကဖြေုပ်ထုံးတာမရှိဘူးပြန်နော်ဘုန်းကြီးတို့မနဲ့လင်းလာနဲ့မျက်စိနှလုံးပွင့်လာနဲ့အာယုမျိုးစုံကြုံတော့တာအာယုမျိုးစုံကြုံပုံမဲ့လို့ ကိုကဒီအောင်နဲ့ပတ်သက်ပြီးတော့တတိမထတာတော့မရှုမှတ်တာတာမရှုမှတ်တဲ့ခါကျအကုသိုလ်တွေပဲဝင်နိုင်တော့ကိုကတတိထတာမရှုမှတ်တတ်မယ်ဆိုရင်တော့ကုသိုလ်တွေဖြစ်နိုင်တော့ပေါ့ဒါနဲ့ပတ်သက်ပြီးတော့ဒီဆရာတော်ကအိမ်မှာဓမ္မဝေဒီဆရာတော်ဆရာစီကစကားလေးနဲ့ကိုကပြောတာလေးလည်းမဆိုးပါဘူးအဲ့ဒါဘာပြောလဲဆိုဘုရားရှင်လေးတကဆရာစီဝကဆိုရှိစေပညာရာမှာတကယ်ပါရကိုနော်တမြောက်တဲ့ပုဂ္ဂိုလ် သူကဒီနေ့ဘာပြောခဲ့လဲဆိုလောကမှာဆေးဘက်မဝင်တဲ့နွေမြတ်တဲ့ပင်ဆိုမရှိဘူးတဲ့ဆေးဘက်ဝင်အောင်အသုံးမချတတ်သူတွေကရှိတယ်ဒီစကားတေချာစဉ်းစားကြည့်တော့ဆေးဘက်မဝင်တဲ့နွေမြတ်တဲ့ပင်မရှိသလိုအစိတ်မဖြစ်တဲ့နွယ်မြတ်တဲ့ပင်ဆိုတာမရှိနိုင်မသုံးနိုင်စိတ်ဖြစ်တော့မသုံးနိုင်ပြီနော်စိတ်ဖြစ်တော့ပေါ့နော်အဲတော့တန်စိတ်လွန်ဘေးပေါ့နော် သင့်တဲ့ပုဂ္ဂိုလ်အတွက်သုံးတိုင်းစားတိုင်းဆေးနော်မသင့်တဲ့ပုဂ္ဂိုလ်များအတွက်ဘေးဖြစ်တာပေါ့နော်အဲတော့ဒီဆရာဇီဝကစကားကိုအမိပြုပြီးတော့ဆရာတော်ကဘာကောက်ချက်ကြလောကမှာကုသိုလ်မရနိုင်တဲ့မက်ဖို့မရနိုင်တဲ့အာယု6ပါးဆိုမရှိနိုင်ဘူးနော်ကုသိုလ်ရအောင်မက်ဖို့ရအောင်အသုံးမချတတ်တဲ့ပုံကိုယ်တွေရှိတယ်အဲချုပ်ပြောရင် ကုသိုလ်နဲ့မက်ဖို့နိဗ္ဗာန်ရခြင်းကုသိုလ်ရခြင်းမက်ဖို့နိဗ္ဗာန်ရခြင်းနိဗ္ဗာန်ကို မရောက်စေနိုင်တဲ့ကုသိုလ်မရစေနိုင်တဲ့မက်ဖို့နေမရောက်စေနိုင်တဲ့အာယု6ပါးဆိုတာမရှိသလိုအပယ်၄ပါးကိုမပို့နိုင်တဲ့အာယု6ပါးဆိုတာမရှိနိုင်ဘူးလူမိုက်တွေပေါ့နော်မကောင်းတဲ့ပုံကိုယ်တွေအပယ်ကြားရောက်တဲ့ပုံကိုယ်များဒီအာယု6ပါးတွေ့ကြုံတဲ့အခါမှာတို့ကြတော့ တတိနဲ့မနေတာဘူးဗျာတတိနဲ့မနေတော့လောဘတွေဖြစ်ဒေါသဖြစ်မာမနာတွေဖြစ်တတိလွတ်ဒါကြောင့်ပဲလေးပါကြအတိလိမ္မာရှိတဲ့ပုဂ္ဂိုလ်အတိညာရှိတဲ့ပုဂ္ဂိုလ်ကြတော့ဒီအောင်၆ပါးတွေ့ကြုံလာတဲ့ကုသိုလ်ဖြစ်အောင်နေတတ်တယ်နောက်ဆုံးမဲ့ညာပူညာရအောင်ဒီတောင်အထုတ်နိုင်လာတယ်နော်အဲတော့အကုန်လုံးချုပ်ပြန်မကောင်းတဲ့ဘုံဘဝတွေရအောင်လုပ်တာတဲ့ဒီအောင်6ပါးပဲပြောလို့ရတယ်ကောင်းတဲ့ဘုံဘဝရအောင်လုပ်တာတဲ့ဒီအောင်6ပါးပဲနော် အဲ့ဒီထဲမှာဘုန်းကြီးတို့ဒီဆရာတော်ကြီးတွေတော်တော်များများလည်းဟောခဲ့ကြတယ်ပေါ့ဇတ်တော်လေးတခုကိုကပြောကြတယ်အာယုအာရမဏပစ္စည်းထဲမှာအာယု6ပါးပေါ့အပြင်အောင်6ပါးပြင်အောင်6ပါးပါလေအစင်အတန်အနံနော်စာစရာအရာတာပေါ့အတွေ့အထိဒါနဲ့ပတ်သက်ပြီးတော့အာဗျာအာယုတတိထုံပြီးဘုံထီစီရောက်ပြီးဘုံထီနံရောက်ပေါ့ဟိုဆိုစကားပြီးတော့ဒါကတော့ဘုန်းကြီးတို့ 950ဇတ်တော်ထဲမှာဧကနိပပေါ့ဇတ်တော်96လိလပတ္တဇတ်တော်အကြောင်းပြုပြီးဖြစ်ပေါ်လာတဲ့စကားပဲနော်ထကရာအနေနဲ့ကြည်ပထမဟုတ်419မှာပါပါတယ်မြတ်စွာဘုရားပါရမီဖြည့်နေတဲ့အလောင်းတော်ဘဝတော့ကပါရတိမင်းသားပါရတိမင်းရဲ့ ဗရမင်းမာကဗရဏတိမင်းမာကသားတွေအများရှိတယ်သားတွေသားတော်ပေါင်းတစ်ထောင်ရှိတယ်အဲ့ဒီထဲမှာဘုရားလောင်းအငယ်ဆုံးသားဖြစ်နေအဲ့ဒီချိန်မှာဗာရတိမင်းရဲ့နန်းတော်တွေကိုပိစိကဝုဒရှင်မြတ်တွေအမြဲတမ်းဆုံးဖုံးပေးကြွဘုရားလုံးမင်းသားငယ်လေးဟာဘာလုပ်လဲဆိုတော့ပိစိကဝုဒတွေအမြဲမပြဝေယောဝိဆာကြီးငယ်လှုပ်ပြီးဆုံးကပ်ပါ ဒီနေ့တော့မင်းသားငယ်လေးကစဉ်းစားအမှနောင်တော်တွေကအများကြီးပဲအဲတော့ဖခင်ကြီးနတ်ရွာဆံသွားရင်ဖခင်ရဲ့အရာကိုအရေးရရရငါရနိုင်ပါမလားဒီလိုစဉ်းစားစဉ်းစားပြီးတော့ပိစိကဗုဒ္ဓရှင်မြတ်တူလျှောက်ထားမေးမြန်းပါပိစိကဗုဒ္ဓရှင်မြတ်တူသင်မင်းသားဟာဒီဗာရဏတိတိုက်ပြည်မှာမင်းရဲ့အရာကြီး ရနိုင်မင်းမဖြစ်နိုင်ဘူးပေါ့ဗျာပြောချင်တာဒီကနေပြီးတော့ယူဇနာ180လောက်ဝေးတဲ့တိုင်းတက်တို့တိုင်းပြည်ကိုသွားရင်တော့ခုနှစ်ရက်အတွင်းမင်းဖြိတ်လိုက်မယ်ဒီလိုမိတ်ရတော့ပြီးတော့ရှင်မြတ်တွေကဘာဆက်မိတ်လဲဆိုလန်ခီချမှာတဲ့ယူဇနာ90လောက်ရှိတဲ့ကန္တာခီရှိတယ်အဲ့ဒီကန္တာခီမှာဘလူးနေနေတယ် အဲ့ဒီကန္နခီကိုဖြတ်သွားရဲ့အဲ့ဒီကန္နခီကိုဖြတ်သွားမှာဒီဖြတ်သွားရင်ဒီဘလူးတွေကဘာလောက်တာလဲဘလူးမာတွေပေါ့ဘလူးတွေကနားစရာအိမ်တို့ဟုတ်လားလာလာပါပါဖန်ဆင်းတာစားစရာတွေလာလာပါဖန်ဆင်းတာလာရမြောက်ပုံကိုယ်တွေကိုသူကဒီအစင်းယူပါအောင်ကြိုက်တဲ့ပုံကအစင်းပေါ့မြို့မိတွေလာလာပါပါနော်အစင်းယူပါအောင် နှစ်သက်ဖွယ်ရအလှဆုံးနေဖန်ဆင်းတယ်အဲ့ဒီဟာနဲ့ဒီအာယုတတ်မဲ့တဲ့ပုံကိုသူနဲ့ပြောပါကြီးကြိုက်စားစားတော့ပြလိုက်တာတချို့ကြတော့အတန်အာယုပေါ့တချို့ကြအနာအာယုတချို့ကြစားစရာအာယုတချို့ကြအတွေ့အထိအာယုဒီအာယု၅ပါးနဲ့တမျိုးတမျိုးပေါ့လေဖန်ဆင်းပြီးတော့ဆွဲဆောင်ဆွဲဆောင်ပြီးတော့ဒီလိုအဲ့ဒီလိုနဲ့ ဘာလုပ်လဲဆိုဖြားရောင်းပြီးတော့စားတော့ပြလိုက်တာပဲအဲတော့မင်းဖြစ်ကိုရခြင်းဒီအင်းဒီ၅ပါးတတိယလုံးအောင်ထိန်သွားနိုင်တော့မင်းဖြစ်ဟုတ်လားရလိမ့်မယ်ခုနှစ်ရက်အတွင်းမှာပေါ့နော်ခီလန်ကဖြတ်လန်ကသွားခုနယူဇနာ90လောက်ပဲဝေးတာခုနဒီလန်ကနေကိုယ်ရှောင်သွားမှဆိုအကြာကြီးသွားမှာယူဇနာ180လောက်180လောက်ပဲ ပြီးတော့ဒီမင်းသားငယ်လေးဘေးရနေတဲ့ကင်းကွာဖို့အတွက်ပိစိကဗုဒ္ဓရှင်မြတ်များပါလောက်ပဲလည်းပရိရေတို့ပရိတဲတို့ပရိချပြေပန်းနဲ့ပရိတွေရုပ်ဖတ်ပေးလိုက်တော့ပေါ့ရုပ်ဖတ်ပေးပြီးတော့ပရိရေပရိတဲပရိချီဒါတွေကိုဆောင်သွားစီတော့ပြီးတော့မှမင်းသားလေးကပါလို့လာလဲဆိုအဲ့ဒီပရိရေပရိချီပြေပန်းပရိတဲတွေယူမိပါတွေရှိခိုးကြောခွင့်ပန်းပြီးတော့ထွက်ခွာအဲ့ဒီမှာမင်းသားနဲ့အတူတငယ်ချင်း9ယောက်တို့ကလည်း လိုက်ပြရစီပေါ့ငယ်ပေါင်းကြီးပဲတငယ်ချင်းတွေအဲတော့မင်းသားကဘာပြလမ်းမအခက်ခဲတွေတိတ်များတယ်မလိုက်ကြဘူးပေါ့အဲ့ဒီမှာတငယ်ချင်းတွေဆိုတော့အာလိုက်မပါဘူးဖြစ်ဖြစ်သူဒါတွေရင်ဆိုင်ရဲတယ်ဘာညာပေါ့ဗျအဲ့ဒီလိုလဲလန်ခီမှာ ခုနဘလူးတွေနေတဲ့ကန္တရာရောက်မင်းသားရဲ့ဖော်၅ယောက်ဟာဘလူးမတွေဖန်ဆင်းဖျားယောက်နဲ့အာယုံ၅ပါးကိုသူတို့ မစစ်ဆေးနိုင်ဘူးနော်နှစ်သက်ကြတော့တချို့ကလည်းဟုတ်လားဆင်းရဲယူပါကိုအာယုံ တွေ့တွေ့ချင်းဒီအောင်လွန်မြောက်ဖို့အတတ်နိုင်တော့အရာနဲ့နေရတရားနေရသူတို့ကစားလိုက်တရားနေရစားလိုက်အဲ့ဒီလိုနဲ့ဖြားရောမြအကုန်ပါအကုန်မင်းသားကြတော့သူတို့ဘယ်လိုမှဖျားလောက်မင်းသားကြတော့ပြေးပြေးချိပြေးတယ်အစွမ်းတက်တည်းရပေါ့နော်မင်းသားလေးရဲ့သီလသမားကြီးပညာဆိုပြီး သီလသမားတွေအဲ့ဒီစောင့်စည်းနိုင်တဲ့စွမ်းအားကြောင့်မင်းသားလေးကိုသူစားဖို့ဘယ်လိုမှမတတ်နိုင်ဘူးဒါကြောင့်မင်းသားတော့ကတကောက်ကောက်လိုက်လာခဲ့တယ်ပေါ့ဘယ်သူမှတယောက်ကမင်းသားဟာဘယ်လိုလဲအဲ့ရနေပြီးတော့ဒီတက်ကလည်းလွတ်လွတ်ပြန်တော့ပိုင်းကန္နာရီကလွတ်လွတ်ပြန်တော့ပိုင်းမှာတက်ကတော်တိုင်းပြည်ရောက်လာတယ်ပေါ့ရောက်လာတော့ဝင်လို့ ပြင်ဘက်မှာပဲသူကတမညရောက်ဖို့မရပြင်ဘက်ဆေးရမှာပဲတဲခုံနေတာပေါ့မနေ့လင်းလာကတပြည်ကသူတို့မျိုးတော်တကာဖွင့်ပြင်ကလည်းမျိုးပြင်ထွက်လာတဲ့ချိန်ဘလူမဘာလုပ်လိုက်နတ်သမီးလေးတို့လှပ်ပေါင်ဖန်ဆင်းပြီးဆေးရအနီနာမှာရက်နေလိုက်တယ်တုတ်တုတ်တမ်းပြမင်းကမြင်တဲ့ခါကျတော့ဒီခုနကဘလူးမရဲ့အစင်ကိုနှစ်သက်သဘောကြပြီးတော့သူက အဲ့ဒီယောက်ျားရှိမရှိစုံစမ်းခိုင်းတာပေါ့နော်အဲ့တော့ဟိုကဘလူမပါပြောလဲဆိုဒီမင်းသားငယ်သူ့ရဲ့အမျိုးသားပါဒီလိုပြောတယ်မင်းသားငယ်ဒါမဟုတ်ဘူးသူနဲ့ဘာမှမပတ်သက်ဘူးသူကလူသားမဟုတ်ဘူးသူများလို့ဘလူမပဲပါညာပေါ့သူ့ရဲ့ပေါင်းဖော်တငယ်ချင်းသူတို့စပစ်လိုက်တဲ့ဆိုကြောင်းဘယ်လိုပဲပြောပြောမင်းကနှစ်သက်သဘောကျနေတဲ့အတွက်အဲဒီ မင်းသားလေးကလည်းသူမရမဟုတ်ဘူးဆိုပိုင်ရှင်မရှိဘူးဆိုတော့ဒီဘလူးမကိုပိုင်ရှင်ပြတိတ်ပြီးနန်းတော်ထဲခေါ်သွားတော့ဘူးဘလူးမနန်းလွင်းနဲ့ဝင်ခဲ့ရတဲ့ခါကျတော့ဘာဖြစ်လဲမင်းနဲ့ပြောပါညခါအိမ်မောကြသွားတဲ့ခါမှာတနန်းတော်လုံးမှာရှိတဲ့နန်းတွေသူနင်းသားဘယင်တဲ့လူကနန်းလူနင်းသားတွေအကုန်စတော့ပြစ်လိုက်တာနော်နောက်ရမှာတိုက်သူပြည်သားများကတိသွားတဲ့ခါမှာ ဒီဖရာလောင်းလေးကိုဒီမှာဘေးရင်ဖြစ်တင်မြောက်လိုက်တာပါနော်အဲအဲ့မှာပြောချင်တာပါလေဒီဇတ်တော်ကြည်ရင်ဘယ်သူမစုကိုယ်တဏ္ဍာမှာမျက်စိနားလေးကကိုစိတ်ဒါတွေမထိန်နိုင်တော့ဘုန်းကြီးတို့တွေ့သမျှအာယုန်နေနောက်လိုက်ပါသွားတာပဲအာယုန်ကလိုက်ပါသွားပါပြလေနှစ်သက်စရာအာယုန်စေဟုတ်လားတဏှာဖြစ်မှာမနှစ်သက်စရာအာယုန်စေဟုတ်လားဒေါသဖြစ်မှာပဲနော်အာယုန်တော့အဲ့ဒီလို လိုက်ပါသွားတဲ့အတွက်ပျက်စီးသွားတာပါပဲအဲတော့ဒီအာရုံနဲ့တွေ့တုံ တွေ့ကြုံလာတဲ့ခါကျကိုယ်ကသတိထားပြီးထိမ့်သိမ့်နိုင်ဖို့ရည်ကြည်တယ်ပေါ့နော်အဲဟိုနောက်ဆရာတော်သူ့ရဲ့အတွေ့အကြုံဆယ်ရည်တာလေးလည်းကောင်းပါလားအဲဒီသင်္นานတကူမှာဆရာတော်ဥဒိတိလာဘင်းဟောတာဆိုတက်ရာကျော်နေသွားတယ်ဆရာတော်ကြီးကသူတို့သင်္นานတကူမှာမိတ်သွားတယ်ဗောနဒီဆရာတော်ကြီးအင်္ဂလာမှာခြိုင်းနေသွားတော့နေသွားတော့ ကိုယ့်ရဲ့မျက်စိဟာထိမ့်သိမ့်နိုင်ကောင်းတယ်ဒါဓမ္မပဒမှာဟောထားတဲ့တရားလေးရှိပါစခုနာတောင်ရောတာရုနော်ဘုရားရှင်ဟောကြားတယ်နော်ဒါနဲ့ပတ်သက်ပြီးတော့ဘယ်ရှာတော်သီရိလာဟောတဲ့အခါမှာအဲ့မှာဒီအဝိစားတွေကိုထုတ်လုပ်တဲ့ကုမ္ပဏီပိုင်ရှင်တကူကနေလာရောက်နားထောင်တော့အဲ့မှာသူကဘာကောက်ချက်ကြလဲဆိုဘုရားကောရမရဲ့တရားတော်တွေအလွန်လက်တွေ့ကြတယ် သူတို့ကုမ္ပဏီမှာထုတ်လုပ်တဲ့အဝတ်အစားတွေကအခြေခံအရည်သွေးရာတစ်နှစ်နဲ့တစ်ဘာမှမထူးပါဘူးနော်ဒီဇိုင်းနဲ့အယောင်သွေးတစ်မျိုးကြီးတစ်မျိုးကြီးပြောင်းလဲပဲမတူအောင်ထုတ်နေရတယ်ဒါလိုလူတွေအသစ်စမ်းပြီးဝယ်နေကြတာပဲအမှန်ကတော့အရင်ရှိပြီးသားအထယ်တွေကိုအယောင်သွေးအရင်ရှိပြီးသားအထယ်တွေပါပဲအယောင်သွေးမကောင်းတာတော့မဟုတ်နော်အယောင်သွေးကတနေ့နေ့ရိုးသွားတော့ဗောနော် နော်မော်ရအောက်ကတော့အဲ့လိုလူရိယာဤမှာအသစ်အသစ်တွေလိုက်ပွဲနော်ဒါပါလေမျက်စိမစောင့်ထိန်နိုင်လို့မျက်စိမစောင့်ထိန်နိုင်နေတဲ့ဒီဇိုင်းသစ်သမားတွေနဲ့ဒီအဝတ်ထက်ကုမ္ပဏီကစီဝါဖြစ်လေလေပါပဲဒီလိုပြောပြတယ်ပေါ့နော်အဲ့တော့ဒီတရားတော်နဲ့ပတ်သက်ပြီးအိမ်မှာကောက်ချက်ချပြတာလေးမဆိုးပါဘူးတရားအသိဖြစ်ဖို့အတွက်မျက်စိနားလျာကိုယ်စိတ်ဒါတွေကိုထိမ့်သိမ့်စောင့်စည်းနိုင်အောင် စောင့်စည်းနိုင်ခုနအာယု၅ပါးတော့ပါသွားမှာပဲစီဝါဖြစ်ဖို့အတွက်ကြတော့ဒီမျက်စိနားလျာဒါတွေကိုဆွဲဆောင်နိုင်အကောင်းဆုံးပဲဒီလိုမေးမိတ်သွားတော့ဗျာနော်မျက်စိစာကိုမျက်စိမျက်စိနားလျာကိုစိတ်ကိုမတ်တယ်စောင့်စည်းနိုင်ရင်ထိမ့်သိမ့်နိုင်ရင်ရှင်ရတော့ကတတ်တာမယ်မျက်စိနားလျာကိုစိတ်ကိုမဆောင်ထိမ့်နိုင်ရင်မထိမ့်သိမ့်နိုင်ရှင်ရတော့ကများမယ် ဒါနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့သမဗရမှာလာတဲ့တရားလေးပါပဲဒါပဲသူတို့ကဆရာတော်ကြီးကသင်သွားတယ်ဆိုတဲ့အကြောင်းပြောတော့အဲ့ဒီတရားတော်လေးခွန်ကြီးဒီမှာပြောပါအဲ့ဒီတရားတော်လေးအကြောင်းပေါ့ခုနကသက္ကုဏတံဝရတာရုဒီတခုလည်းမဟုတ်ပါဘူးအဲ့ဒီဓမ္မဝရမှာဟောထားတာလေအဲ့ဒီဂါထာလေးဟောရင်ကျွန်တော်မြတ်စွာဘုရားဈေးတုံးကျောင်းမှာတင်းတင်းသုံးနေတဲ့အချိန်ပေါ့နော် အဲ့ချိန်မှာရဟန်း900ရဟန်း9ပါး900တရားကြီးကျင့်ချထုတ်ဖို့ခိုးတန်ရန်တန်ရပေါ့နော်ကျင့်တဲ့ခါတဲ့ကမှာကျင့်တဲ့ချိန်မှာဒီကိုနှစ်သက်တဲ့အာယုံပေါ်မှာမူတည်ပြီးတော့ထိမ့်သိမ့်နိုင်ကောင်းတော့အဲ့မှာရဟန်း900ဒီအာယုံ9ပါးနဲ့ပတ်သက်ပြီးတော့ဘယ်ဟာကထိမ့်တဲ့ခက်တယ်ဆိုတာမျိုးပြောကြဆိုကြညဉ့်ညခုံကြတဲ့ပြဿနာဖြစ်ပေါ်လာတယ်တဘာကပါလဲသကုရတော့အာယုံ၅ပါး ဓာရတစ်ခုစောင့်နေပြီးတော့ဟုတ်လားသူကငါကစကုဒ္ဒရာစောင့်ထိနိုင်အကောင်းဆုံးပဲဟွန်းဒီမြင်ချင်းကြောင့်လိုချင်တယ်နော်မြင်ချင်းကြောင့်နော်စားချင်တယ်မြင်ချင်းကြောင့်တွေးထိချင်တယ်အဲကြောင့်ပြောစကုဒ္ဒရာထိနိုင်နိုင်အကောင်းဆုံးကြွမဟုတ်ဒီအတန်အာယုံပေါ့နော်နားကိုထိမ့်သိမ့်နိုင်ရအကောင်းဆုံးအတန်မကြလို့ရင်ဒါလည်း ဒူဒူပိုင်းကလည်းဟုတ်တာပဲเนาะတရားတွေဘာတွေအားထုတ်ရင်ဒီလူတန်တွေလူလောက်တဲ့တန်တွေဘာသာမှမရအောင်အတန်တွေအောင်နေထိမ့်နိုင်နိုင် ကောင်းတာဒါအကောင်းဆုံးပဲတပါးကြတော့အနတ်အာယုအတတ်အာယုထိမ့်နိုင်နိုင်ကောင်းဆုံးပဲတပါးကြတော့ပါလေစားစရာအာယုเนาะစားစရာအာယုကလည်းခက်တာနေတိုင်းစားနေပြီမဲ့လို့လည်း ဟိုဒီဇာဆရာဝသွားတယ်မရှိဘူးညနာစာနေဟိုဟာလေးခေါင်းလေးမျိုးဒီဟာလေးခေါင်းလေးမျိုးဒီလိုနဲ့မဆုံးနဲ့စားတော့လို့လေးတွေခေါ်မှာပေါ့လေဒီဟာထိမ့်နေတာအကောင်းဆုံးကျိုးကြလဲအသုံးဆောင်ပစ္စည်းပေါ့နော်အသုံးဆောင်ပြာတကူတကူသုံးချင်နေတာသုံးလို့မဆုံးတာဒါမျိုးတွေဖြစ်တယ်အဲတော့ငင်းခုဖြစ်ကြတော့ဘုရားရဟန်းတော်တွေသူကဘယ်အာယုံသကုတ္တရရူပါယုံပေါ့ စကုရတာထိမ့်သိမ့်နိုင်ကောင်းတယ်ယူပါအောင်တွေးကြုံလာတဲ့ဒုက္ခမဖြစ်ချိုးရလဲနားထိမ့်သိမ့်နိုင်ကောင်းဆုံးဒီရောလဲနှာခေါင်းကိုထိမ့်သိမ့်နိုင်ကောင်းဆုံးချိုးရလဲရှောင်းထိမ့်သိမ့်နိုင်ကောင်းဆုံးဒီချိုးရလဲကိုယ်ထိမ့်သိမ့်နိုင်ကောင်းဆုံးဒီလိုဖြစ်ကြတော့မယ်ဒီချိုးရလဲဟုတ်လားနှုတ်ကိုထိမ့်သိမ့်နိုင်ကောင်းဆုံးချိုးရလဲကိုယ်ထိမ့်သိမ့်နိုင်ကောင်းဆုံးဒီချိုးရလဲစိတ်ကိုထိမ့်သိမ့်နိုင်ကောင်းဆုံးအဲ့ဒီလိုတွေအငြင်းရခုံကြတော့အဲ့မှာ မြတ်စွာဘုရားသည်ရောက်လာမြတ်စွာဘုရားလျှောက်မြတ်စွာဘုရားမြတ်စွာဘုရားပါမိတ်လေဆိုရဟန်းယောဂီဆိုတာဓာရအာလုံးကိုစောက်ရှောက်နိုင်ကောင်းတယ်ဓာရအာလုံးကိုစောက်ရှောက်ထိမ့်သိမ့်နိုင်မှသာလေဆင်းရဲဒုက္ခအလုံးစုံမှလွတ်မြောက်နိုင်တယ်ဒါမိတ်ပါတော့ဘောနော်အဲ့မှာဘာလို့မလဲဆိုမြတ်စွာဘုရားကသကုဏတောင်ရောတာရုတာရုသောဒီနာတောင်ရော ဒီမျက်စိဆင်းယူပါုံလေးတွေ့ဆုံလာတွေကကိုယ့်မျက်စိကိုထိမ့်သိမ့်တာတတိနိုင်ထိရအောင်ရှုမှတ်ပြီးထိမ့်တာရှိတယ်ဆင်ញင်ပြီးထိမ့်တာရှိတယ်အမကြည့်တင်တာမကြည့်နဲ့ပေါ့ဗျာကြည့်နေတဲ့ကဘာဖြစ်လဲအာယုန်တွေထွေပြပြီးတော့ကိုယ်လုံးငယ်တော့ကနေမအောင်တော့နော်ပေဆိုပဲကြည့်ကြည့်ခလေးတွေတော့ဂိမ်းဆော့လိုက်တာရက်မရလို့ဖြစ်တော့နော်အဲတော့အာဟုတုတွေမဖြစ်ဖို့အတွက် စကုဒ္ဒရာမှာဖြစ်ပေါ်လာတဲ့ယူပါယုံကိုပိတ်ဆို့တာထိမ့်သိမ့်တာအကောင်းဆုံးပဲနော်အတန်တခြင်းတန်အာတန်ညာတန်ပေါ့နော်တရားတန်တော့နားထောင်တော့ပေါ့ညာတော့ပြင်တခြင်းတန်ဒါတွေမြစ်သက်သဘောကြတော့များတော့ဒီအတန်အာယုံပေါ့နော်အတန်အာယုံတွေကြားလာတာနားကိုထိမ့်သိမ့်စောင့်ထိမ့်နိုင်ကောင်းတယ်အစိမ့်လေးမစောင့်ထိမ့်တဲ့ဒီတန်အောင်တော့ကောက်ကောက်ပေါင်းလိုက်တဏှာလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ် နောက်အနာအာယုဒါလည်းကိုယ့်ရဲ့နှာခေါင်းမှာအနာအာယုတွေပေါင်းစုံတိုက်ဆိုင်မိလားဒါထိမ့်သိမ့်လိုက်အကောင်းဆုံးဘုရားဟောတယ်ခာနီနာတံဝရောတာရုတာရုစင်ဝါယတံရောနောက်ခါတာတော့ဘုရားဟောတယ်စားစရာတောက်စရာနေနေလေထိမ့်သိမ့်တာကောင်းထိမ့်သိမ့်ဆိုတော့တတိနဲ့အမှတ်တတိနဲ့ဆင်ញံနှလုံးသွင်းပြီးဖုတ်ပိနေတယ်ယောနီတော်မဏိတကတော့ဘောနော်ဘုန်းကြီးတို့ရဟန်းတော်များကြတော့ စားတော့ဝယ်ရပဲစားစားဝတ်စရာပဲဝတ်ဝတ်အဲ့မှာဆွမ်းတင်ကကြောင်စီလေးပစ္စည်းလေးပေါ့ဆင်ញင်ပြီး လုံဆွဲရတယ်ယောနိတော်မြေတိကတော့ဆင်ញံနှလုံးသွင်းပြီးတော့ဖုံးပေးရတယ်နောက်ပါဆက်မိန်လည်းဆိုပြကာယေနတံဝရောတာရုဒီကာယရောတာကိုလည်းစောင့်စီထိမ့်သိမ့်နိုင်ကောင်းတဲ့ကုံမှုရတယ်ကုံမှုရရာဆိုရာနဲ့တူပါ ယောဂီဆိုယောဂီနဲ့တူအောင်ထိမ့်သိမ့်နိုင်ကောင်းတယ်နော်ဝစီဒွါဒပြောဆိုနော်ညာဆိုတာယောဂီဆိုတာပြောချင်တာပြောလို့မသိတော့ဘူးလုပ်ချင်တာလုပ်လို့မသိတော့ဘူးဒါကြောင့်နှုတ်ကိုထိမ့်သိမ့်ရတို့တပြင်းဘုန်းကြီးတို့ကပ္ပတန်ဆရာပြည့်ဉာဏ်ဉာဏ်ထဏမာထံပြောနေပဲကောင်းဒေါသတွေဖြစ်ပြ စိတ်ဆိုးပြိုင်အော်ကြီးဟစ်ကျဲဆူလိုက်ငေါက်လိုက်ပဲကြည့်လို့ကောင်းပါတခုနဲ့တူအကျိုးမရှိတဲ့စကားတွေပြောနေတယ် ကျိုးမြဲတဲ့စကားတွေတရားတွေဟောနေမှာဆိုရင်လည်းဒါလည်းအတိတ်နဲ့သိမရှိဘူးပေါ့ဒါတွေကိုထိမ့်သိမ့်ဖို့ပေါ့တဝန်တူရံလို့တဲ့ရံတိုက်တဲ့စကားတွေပြောနေမှာဟောနေမှာဆုံးမနေဒါလည်းမဟုတ်သေးဘူးဗျာဘုရားကအဲ့ဒီလိုမဖြစ်အောင်သာဓုဝါစာယတံဝရောကိုကိုစောင့်စည်းဖို့လိုနှုတ်ကိုလည်းစောင့်စည်းဖို့မနတာတံဝရောသာဓုတခါတလေကိုနဲ့နှုတ်ကစောင့်ထိန်နိုင်တယ်သီလလုံရင်တော့ဒါကိုနဲ့နှုတ်ကစောင့်ထိန်ပြီးသားဖြစ်တာပေါ့ဗျာ ဒါပေမဲ့လို့စိတ်ကကြတော့တကယ်ကိုထိမ့်သိမ့်နိုင်ဖို့ဆိုတာတော့တရားနဲ့တကယ်နေမှာယောနိကဆင်ញနှလုံးသွင်းလို့မရဘူးတကယ်တရားနဲ့အထောက်နေမှာဒါတော့ထိမ့်သိမ့်နိုင်တယ်ပြီးတော့မှမြတ်စွာဘုရားမနတာတောင်ရောတာသူစိတ်ကို ထိမ့်သိမ့်နေမှကောင်းတယ်နော်ညတော်အပြင်တော့ဘုန်းကြီးတို့ဒီရှုမှတ်နေတဲ့ချိန်မှာအတွေ့အာရုံတွေပဲတအားဝင်လာမယ်နော်ကိုက episode တွေလည်းရှောက်ကြည့်နေမယ် တရင်နေလဲနားထောင်နေမယ်ဒီခေတ်ဒီကာလဆိုပိုးဆိုးစေဒီတွေးတွေရက်လုံကုန်မြောက်ဒါလို့ဟောဝင်တာနော်အဲကြောင့်မလုံမရှုနဲ့ချုပ်မရှုနဲ့ဆရာတော်ဘုရားကြီးကမိတ်ရခန္ဓာကအတိတ်တွေးတွေလည်းဝင်တယ်အနာဂတ်တွေးတွေလည်းဝင်တယ်ပစ္စုပန်အာယုံချက်ချင်းကပ်ဖို့ဆိုတာတော်တော်ခက်တယ်အတိတ်တွေးတွေရပ်သွားမှအနာဂတ်တွေးတွေပြတ်သွားမှပစ္စုပန်အာယုံကပ်လို့ရအဲ့လိုကြိုးစားပြီးရှုရ မစိတ်ငါအောင်နဲ့ကတ်သွားရင်တော့အတွေးတွေကတော့ရပ်ပါတယ်ဒီအမစိတ်ငါအောင်နဲ့ကတ်ဖို့ဆိုရင်အတွေးတွေဝင်လာအတွေးတွေကိုအတင်းမထိန်ချုပ်ပဲနဲ့ရောက်အောင်ရှုဖို့ပစ္စုပန်ယုံအတင်းလှုပ်ရှုတာမျိုးမဟုတ်ရအောင် အတိတ်တွေးနာကတွေးတွေရပ်သွားပြတ်သွားရင်ပစ္စုပန်ယုံအလိုလိုကတ်သွားတယ်ဘုရားပြီးတော့ပါမိတ်လဲဆိုသာရုတပ္ပထတောင်းရောနော်ဒါတော့အားလုံးကိုစောင့်စီထိမ့်သိမ့်နိုင်ကောင်းတယ်တဲ့ အဲ့လိုထိမ့်သိမ့်နေတဲ့ယံပေါ့သဗ္ဗရတံဝုတော်ဘိက္ခုအဲ့ဒီဓာရအာကိုမူရနှုတ်မူရစိတ်မူရအားလုံးကိုထိမ့်သိမ့်နိုင်တဲ့ယောဂီယဟန်ဒီပုဂ္ဂိုလ်ကသဗ္ဗဒုက္ခပမုစ္စတိဆင်းရဲအားလုံးမှလွတ်မြောက်နိုင်တယ်လွတ်မြောက်ရနိဗ္ဗာန်ကိုရနိုင်ပါတယ်ဒီလိုဟောသွားတယ်ပေါ့နော်။ရောတရားထုတ်တဲ့အခါကျတော့ဘုန်းကြီးတို့ကဒီ အာဟု6မလွဲမသွေတွေ့ရတာမလွဲမသွေတွေ့တော့ဒါကိုဘုန်းကြီးတို့ကမရှုမှတ်လို့မရဘူးရှုမှတ်ကိုရှုမှတ်ရပြီးတော့ရှုမှတ်ဖို့အတွက်ဒီနေရာမှာဘုန်းကြီးကဘာပြောကြနေလဲဆိုခုနကဆရာတော်ဘုရားကြီးကမိန့်တာကတော့ဘုန်းကြီးသမုဒိဆရာတော်ဘုရားကြီးမိန့်လာပါလေစာပဋ္ဌာန်ငါပဋ္ဌာန်ရွာပဋ္ဌာန်ပေါ့ဘုန်းကြီးကတော့ဘာပြောကြနေလဲဟိုယောဂီတွေထမ်းမှာ နှမျိုးပူဇော်ကြရွတ်ဆိုပူဇော်ပြီးပူဇော်ခြင်းဖြင့်ပူဇော်တာရွတ်ဆိုရွတ်ဆိုပြီးတော့ရွတ်ဆိုမှုပြီးပူဇော်တာရဲ့အကျင့်ပူဇော်တာရဲ့ဒီလိုနှမျိုးရှိတယ်မှတ်ထားမှာနော်ရွတ်ဆိုမှုနဲ့ပူဇော်တဲ့ခါကျတော့တချို့ကြတော့တခုတရားမျောလင်းချက်တွေနဲ့ဟိုလားယာရုတက်ဖို့ရွတ်ဆိုပူဇော်တာယာရုမြဲဖို့ရွတ်ဆိုပူဇော်တာပဋ္ဌာန်း စီဝါတိုးတက်ဖို့ရွှေဆော်ဖို့ဆိုတာပညာရေးသမားဆိုပညာရေးတက်ဖို့အောင်မြင်ဖို့ရွှေဆော်ဖို့ဆိုတာနော်ဒါမှမဟုတ်တကုတရားပေါ့လေအာကစားလုပ်တဲ့နှုပြန်ဒါတွေအောင်မြင်ဖို့ကြောကြဖို့ရွတ်ဆော်ဖို့ဆိုတာဒါကြတော့လောက်တာတော့ကုသိုလ်လောက်တာလုံရင်းနဲ့နောက်ကကိုယ်မြောင်းနှိမ့်ချက်တကုနဲ့လောဘနဲ့ရှင်တွဲပြီးလုပ်တဲ့ကုသိုလ်လုံရင်းနဲ့အကုသိုလ်ဖြစ်သွားတယ်ပေါ့နော် တော့ကုသိုလ်လုံးနဲ့ကုသိုလ်ဖြစ်အောင်ရုပ်ဖို့ရည်ကြည်တာပေါ့ကိုယ်ကုသိုလ်ရှာဖို့ရည်ရွယ်ချက်နဲ့ရုပ်ခုနရာထုတက်ဖို့မြဲဖို့စီးပွားဖြစ်ဖို့ဒါတွေသွားမှန်းပြီးတော့လုပ်ရင်တော့ကိုမျောလင်းချက်နဲ့မှလောက်တာပေါ့နော်လောကိစ္စတကူအောင်မြင်ဖို့ပညာရအောင်မြင်ဖို့မျောလင်းချက်နဲ့သွားလို့ရင်တော့ကုသိုလ်လုပ်ရင်လည်းအကုသိုလ်ဖြစ်သွားဒါမျိုးမဖြစ်စေခြင်းကုသိုလ်လုပ်ရင်လည်းကုသိုလ်ပဲဖြစ်စေခြင်းကုသိုလ်ရဖို့ရည်ရွယ်ချက်နဲ့ အဲရုပ်ဖတ်ပူဇော်ဖို့ရည်ကြည်တာပေါ့နော်ရုပ်ဖတ်ပူဇော်ဖို့အဲ့ရနဲ့တစင်တက်ပြီးဒါကြတော့ဘုန်းကြီးတို့ဘာလေးလေးလာထားဖို့လိုလဲဆိုဘုရားတရားတော်များလေးလာတဲ့အပိုင်းမှာဘုန်းကြီးတို့သောတာလူကတာတုံဆိုအရင်ကလည်းပြောခဲ့ခုပါအဲ့ဒါလေးအရင်ပြောပါဘုရားတရားတော်များလေးလာတဲ့ခါမှာဘုရားကအဲ့သောတာလူကတာတုံမှာဗာမိတ်သွားလဲဆိုနံပါတ်1ကသောတာလူကတာနာဓမ္မနံပဋ္ဌာန်းတရားပဲဖြစ်ဖြစ်ဘာတရားပဲဖြစ်ဖြစ် နာယူနဲ့နာယူတာလို့သင်ယူတာလို့လေ့လာတာလို့ဒါတွေလောက်ရမယ်နံပါတ်1နံပါတ်2ကြပါလဲဆိုဝဆသပရိစိတနာဒီပဋ္ဌာန်းတရားပဲဖြစ်ဖြစ်ပိဋကတရားဗာတရားပဲဖြစ်ဖြစ်ပါဠိတွေရုပ်ဖန်တွေသိရမယ်အဓိပ္ပာယ်သိရမယ်နော်ဒီသိပြီးတော့ဒီပါဠိတွေဆောင်းထားမယ်နှုတ်နဲ့ဆောင်းထားမရအောင်နော်ဒါ24ပစ္စည်းအခုတပစ္စည်းချင်းတွေရအောင်ကြက်ခဲပေါ့ဘာမှမခက်ဘူးပေါ့ခုနပြောရလေးပဲ ဆိုလိုရင်းအဓိပ္ပာယ်လေးနဲ့မှတ်သားပြီးကြက်ကြက်ကြက်သွားရင် လွယ်ပါတယ်။နှုတ်နဲ့ဆောင်းထားနေ့တိုင်းဆောင်းပြီးတော့ခါကျတော့နှုတ်နဲ့ဆောင်းပြီးနောက်ပိုင်းမနတဘိခိကနံစိတ်နဲ့ဆင်ညာအောင်ယူပိုင်းနာဆိုတာကအကြောင်းတရားပဲဒီယူပိုင်းမင်းနဲ့နော်ယူပိုင်းနဲ့ကိုယ်မျက်စိကလည်းရှိမှနော်ဒီမှာတော့ယူပါယုံကိုပြောချင်တော့ယူပါယုံပဲအကြောင်းတရားကတော့မြင်သိစိတ်ဖြစ်ဖို့အတွက်အကြောင်းတရားယူပါယုံလည်းပါတယ်ကိုယ့်ရဲ့မျက်စိကြည့်တာလည်း မျက်စိအကြည့်ရုပ်ကမကောင်းတယ်ဘယ်မြင်နိုင်မှာတော့ကိုယ်မျက်စိကြည့်ရုပ်လေးလည်းကောင်းလို့မြင်တာအဲကြတော့ဟိုနောက်ကလာလိမ့်မယ်နေတရားပစ္စည်းတော့ပါတော့ကြတော့ဒီမှာကြတော့အာယုံကိုအဓိကပြောချင်နေတာကိုအာယုံကိုပြောချင်တော့အာရမဏပစ္စည်းအဲတော့ရုပ်ရုပ်ဖိုင်းနေဩရူပယနာတခါပြရလိုက်ဩဒါအကြောင်းတရားပဲနော်ဒီလိုရှင်းရှင်းလင်းလင်းသိရစကုဉာဏဓာတုယဩဒါအကျိုးတရားပဲ ဒါစိတ်ပေါ့သူနဲ့အတူစေတသိက်တွေဒံသပြုတ်တကာနိစာဓမ္မနံအာရမဏပစ္စေနာပစ္စယောဒီမြင်သိစိတ်ဖြစ်ဖို့အတွက်ဒီယူပါယောအကြောင်းပြုပြီးဖြစ်ပေါ်လာတာပဲအာရမဏတတ္တိလေးနဲ့ခြေစုပြုလို့ဖြစ်ပေါ်လာတာပဲဒီလိုစိတ်ထဲကနေဆင်ញင်ပြီးရွတ်ရင်ပေါ့ကောင်းတယ်နော်ဒုပါယနာခဏယသက္ခောညာနာဓာတုယ တန်တပြုတကနေစာဓမ္မနံအာရမဏပစ္စေနာပစ္စေအဲ့ဒီလိုပေါ့စိတ်ထဲကနေပြီးတော့အကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဒါမျိုးလေးတွေမြင်အောင်ရွတ်နိုင်ဖို့ကောင်းတယ်ပေါ့နော်ပြီးတော့ခါကျတော့အာယုံ၅ပါးနော်ပြီးတော့စိတ်တွေကိုသကုညင်တွေသောတောင်းရင်တွေခန္ဓာဝင်တွေဇေဝဝင်ဒီလိုသူစိတ်နဲ့သူလည်းမြင်အောင်ကြည့်ရခုနဝီဒီလေးကြည့်ပြီးတော့မနောဒသုံးခုမနောဒသုံးခုဆိုဘာလေးဆိုတာဒါသိထားဒီမနောဒသုံးခုကအာယုံ၅ပါးလို့အာယုံပြုနေပါလား ဒီလိုသဘောပေါက်တာရင်ရူပိုင်နာတရိုင်နာခန္ဓာနာရတိုင်နာဖုဒ္ဓပိုင်နာဟောဒီအာယုငါးပါးလုံးအာယုပြုပြီးတမနောတဣစရဝဇာနဲ့တံတိဆိုင်တွေ့ဆိုဖြစ်တာပဲမနောဓာတုယကြောင့်တရားအကျိုးတရားပေါ့ဒီမနောဣစရဝဇာနဲ့တံပိဆိုင်တွေ့ရသူ့ရတတဖြစ်ပေါ့စေတသိက်ပါပါနေတန်တမြုတ္တကအနေသာဓမ္မနာအာရမဏပစ္စည်းနာပစ္စည်းယော ပြီးတော့သဗ္ဗေဓမ္မာမနောဉာဏကျန်တဲ့အတွေးစိတ်တွေပေါ့နော်ဘုန်းကြီးတို့တရားရှုမှနေမျက်စိလည်းပိတ်ထားတယ်နားလည်းပိတ်ထားတယ်နှာခေါင်းလည်းပိတ်ထားတယ်ဒီစိတ်နဲ့ရှုမှအာရုံတစ်ခုကပ်ဝင်လေထွက်ပြီးဝင်လေထွက်ပြီးစိတ်နဲ့မနောဉာဏဒါမနောဉာဏတကရာကျဲအာရုံ6ပါးလို့ဖြစ်နိုင်သဗ္ဗေဓမ္မာအာရုံ6ပါးလို့ပြောတာနော် ဟောသဗ္ဗေဓမ္မဆိုအောင်6ပါးဆိုလိုတာပဲဒီလိုအောင်သဗ္ဗေဓမ္မခဏရမနောဝိညာဏဓာတုယခုနရူပယုံအာယုပြုတဲ့စကုညင်တွေသတ္တဝအာယုပြုတဲ့သောတာဝဉ္ဉင်တွေခန္ဓာအနာပိအာယုပြုတဲ့ခန္ဓာဝဉ္ဉင်တွေဓာတာယုံအာယုပြုတဲ့စေဝဝဉ္ဉင်တွေဘုဒ္ဓဘာယုံအာယုပြုတဲ့အာယဝဉ္ဉင်တွေဓာတွေပိစဝဉ္ဉင်30အာယု၅ပါးကိုအာယုပြုနေတဲ့မနောဒပြဇရဝဆံ မနောပြစ္ဆဝဇ္ဇနဲ့တာမရိဆိုင်တွေ့ဆိုမနောတာ၃ခုပေါ့နော်အဲ့ဒီ73မှာဉာဏ်နဲ့စိတ်86ပါအာယုံ6ပါလို့ဒီအတွေးစိတ်ကအာယုံပြုတ်နေအာယုံ6ပါအာယုံပြုပြီးဒီအတွေးစိတ်ကဖြစ်ပေါ်လာသူ့အာယုံနဲ့သူအသီးသီးဖြစ်တာနော်တပြန်နဲ့တွဲဖြစ်တာပေါ့ ဒီစိတ်တွေကလည်းစေတသိက်တွေပါပါတဲ့အတွက်တန်တမြတ်ကလည်းဓမ္မနာအာရမဏပစ္စေနာပစ္စယောဒီအာယုန်ကလည်းသူ့အာယုန်နဲ့သူအသီးသီးဖြစ်တယ်ဆိုတဲ့သဘောကိုဘုရားကထပ်မှန်ပြီးတော့ခြင်းရုပ်ရှင်းပြပါတယ်ယံယံဓမ္မအာရဘာတောင်၆ပါးပစ္စည်းတရားဒီအောင်၆ပါးပစ္စည်းတရားတွေအကြောင်းပြုပြီးတော့စိတ်စေတသိက်တွေဖြစ်ပေါ်လာရေဓမ္မဥပ္ပေသံဒီစိတ်ဓာတ်စေတသိက်ကဓမ္မ တေတေဓမ္မဒီအာဟု6ပါးပစ္စည်းတရားတွေအကြောင်းတရားတွေဟာတေတံတေတံဓမ္မနာဆိုစိတ်စေတသိက်တရားတွေတို့အားအာရမဏပစ္စည်းနာပြအာရမဏပစ္စည်းတတ်တည်ပြီးကျေစုပြီးပြီးအဲ့လိုစိတ်ထဲကနေအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဒီလိုစဉ်းဉဏ်နှလုံးသွင်းပြီးရုပ်ဖတ်ပူဇော်ရင်ကုသိုလ်စိတ်ဖြစ်ဘာဘာလို့ခြင်းလို့ညာလို့ခြင်းလို့ဒီလိုမစဉ်းစားနဲ့ပေါ့ဒီကကိုစဉ်းစားခြင်းစိတ်ထဲကပါလေရောင်းနေတော့မလဲဟောဒါအကြောင်းတရားပဲဒါအကျိုးတရားပဲ ဒီလောက်ပထမသိနိုင်ဖို့ကောင်းပါအဲ့ဒီအနေနဲ့တဆင့်တက်ပြီးဒိဋ္ဌိပရိဝိတုတ်သုပတိဝိဒါနံဉာဏ်အမှန်တိုင်းသိအောင်ရှုမှတ်ရအမှန်တိုင်းသိအောင်ရှုမှတ်ရမှဘုန်းကြီးတို့ကဒီခုနဉာဏ်နေဖြစ်ပြီးတော့ဒီပေါ်မှာငါတို့ကယောက်ျားမိန်းမမစွဲမှာနော်ဒီဟာတွေတော့ဖြစ်ဖြစ်ချင်းပဲပြောမယ်နော် ဒီနေ့ဒီလောက်နဲ့ပဲသိဉ္ဇင်းနဲ့နဲ့ဖြာမဘုန်းကြီးတို့ဆက်ပြောမယ်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်စုံနဲ့ပြည့်စုံရပါလို့ရှင်ဘုရား။တာတုတာတုတာ